2021ခုနှစ်9လပိုင်း15ရက်နေ့ Quantum Buddhist USA မှာကြီးမှုပြီးတော့ကျင့်ပသောဝိပဿနာတရားနှစ်တုတ်တန်တရားများဟောကြားပေးတဲ့တရားပွဲဓမ္မသဘင်မှာယနေ့အမေရိကမှာရှိကြတဲ့တရားဓမ္မပေါင်းသူတော်ကောင်းနဲ့မြန်မာပြည်ဩစတြေးလျ ကဘာရရမှာတရားနာယူပြီးတော့နေကြကုန်သောတရားဓမ္မအပေါင်းသူတော်ကောင်းတို့တွေကိုယနေ့ဦးစဉ်တရားဓမ္မအပေါင်းသူတော်ကောင်းတို့ကျေးဇူးဆက်တရားအနေနဲ့ဟောကြားပေးခြင်းတာကသူမေရာထေရီမာဤဘဝနှင့်ဓမ္မာသူမေရာထေရီအမျိုးသမီးလေးရဲ့ဘဝအကြောင်းနဲ့ဓမ္မအကြောင်း နားလေသဘောပေါက်ပြီးတော့ဦးဇင်းတို့အမျိုးကောင်းသားမျိုးကောင်းသမီးတွေလည်းပဲဘဝတန္တရာမှာကုစုတရားတွေရှေ့ကသူတော်စင်တွေဒီလိုလောက်ပြီးတော့ဒီလိုလွတ်မြောက်သွားကြတယ်ငါတို့လည်းဒီလိုယုံထွက်ရမယ်ဆိုတာနားလေသဘောပေါက်စေခြင်းလို့ဦးဇင်းဒီတုတ်တံကိုရွေးထားပါတယ်အဲ့တော့တရားနာတဲ့ ယောဂတရားနာတဲ့တရားဓမ္မတွေမှာလည်းအခုတရားဓမ္မကြီးတွေပဲများကြတယ်ဆိုတော့ဦးဇင်းကလည်းဒါကြောင့်မို့အမျိုးသမီးပိုင်းဆိုင်ရာပဲဦးစားပေးပြီးဟောတယ်နော်ကျောင်းကကျောင်းသားလေးကတခါပြောတယ်စာသင်နေတဲ့ကလေးကမိဘကျေးဇူးဆိုဦးဇင်းကအမေကျေးဇူးကြီးပဲပြောတော့ တရက်ကျော်မေးတယ်ဆရာတော်တဲ့ဘာလို့အဖေကျေးဇူးကျတော့မဟောလဲတဲ့အေးနောက်တစ်ပတ်တော့ဟောပေးပါမယ်လို့ဆိုပြီးတော့တခါတည်းဗိမိတာရမင်းရဲ့အကြောင်းဟောပေးရသေးတယ်ဆရာတော်ဟောလိုက်မိဘကျေးဇူးဆိုအမေကျေးဇူးကြီးပဲဟောတယ်အဖေကျေးဇူးကြောင့်မပြောဘူးလေဆရာတော်အခုလည်းပဲနော်အမျိုးသားဟိုတနေ့ကလည်းစိတ်ဓာတ်တကြွယ်အကြောင်းတော့စဉ်တော့စဉ်းစားမိသေးတယ်စိတ်ဓာတ်တကြွယ်အကြောင်းလဲအင်မတန်ကောင်းတယ်တရားနာတဲ့ပရိသတ်ကြီးတော့တခါလည်းနည်းနည်းပဲဆိုတော့ဓမ္မကြီးတွေပဲများကြတာနဲ့ဥစဉ်ကလည်းအဲ့ဒါနဲ့ အခုလက်ပါပြီးတော့သုတ်တန်လေးတွေကိုရှားကြည့်တော့အဲ့ဒါဒီသုတ်တန်လေးကိုတော့ဩဝိပဿနာကျင့်စဉ်တွေလည်းပါတယ်တရားဓမ္မတွေအတွက်ဘဝရဲ့အထောက်ပံ့နေနော်သူတို့ဘလို့ကျင့်သွားတယ်ဆိုတာဒီပို့ပြီးရစီနိုင်တယ်လို့ဆိုပြီးတော့အဲ့တော့ဒီနေ့ဒီသုတ်တန်ကိုဥစဉ်ရွေးလိုက်တာပါနော်အဲ့တော့သူမေတာထေဒီအမျိုးသမီးလေးကဥစဉ်တို့ဒီကဘာမှာပထမဦးဆုံးပွင့်တော်မူတဲ့ ကကုတံမြတ်စွာဘုရားတဲ့ကကုတံမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာလူတို့တက်တန်းသည်4000တန်းနော်လူတွေရဲ့တက်တန်း4000တန်းရှိတဲ့အချိန်မှာကကုတံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပွင့်တော်မူခဲ့တယ်ကကုတံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပွင့်တော်မူတဲ့အချိန်မှာဟောဒီသူမေတာအလောင်း အမျိုးသမီးရဲ့ခေမာထေဒီအလောင်းအမျိုးသမီးရဲ့ဒနင်ဇာနီဆိုတဲ့အမျိုးသမီးရဲ့၃ယောက်တငယ်ချင်း၃ယောက်တဲ့ဖះရှင်သာသနာတော်မြတ်စွာဘုရားပွင့်တော်မူတဲ့အချိန်အဲ့ဒီမှာပထမပွင့်တော်မူတာကကုတံဖះအဲတက်တန်း၄000ဟုတ်ပြီအဲ့ဒီကနေမှတခါနောက်ထပ်တက်တန်း3000 အဲ့ဒီကကုတ္တမြတ်စွာဘုရားပွင့်တော်မူပြီးတဲ့အချိန်မှာဘုရားရှင်ပြိဋိဘံပြုတ်သွားပြီးတော့ကဘာမြေထုဟာ နောက်ထပ်ဦးဇင်းတို့တယုဒနာလောက်တက်တယ်ပြောရရင်တော့နှစ်ပေါင်းဘီလီယံပေါင်းတန်ပေါင်းများစွာ ကြာသွားတဲ့အချိန်မှာကောနာဂုံမြတ်စွာဘုရားပွင့်တော်မူတယ်အဲ့ဒီကောနာဂုံမြတ်စွာဘုရားလက်ထက်မှာကျတော့တက်တန်း3000လူတို့ရဲ့တက်တန်းကပထမဘုရားရှင် ကကုတံဘုရားရှင်လက်ထက်မှာသက်တမ်း4000နောက်ကောဏဂုံဘုရားပွင့်တော်မူတဲ့အခါကျတော့လူတို့ဤသက်တမ်း3000အဲ့ဒီ3000ကာလမှာအခုသူမေတာထေရီမရဲ့အမျိုးသမီးအလောင်းရဲ့ခေမာထေရီမရဲ့အမျိုးသမီးအလောင်းရဲ့ဒနင်ဇာနီဆိုတဲ့အဲ့ဒီအမျိုးသမီးရဲ့သူတို့တငယ်ချင်း၃ယောက်ဖြစ်တယ်တငယ်ချင်း၃ယောက်ဖြစ်တဲ့အခါကျတော့ ငါတော်တဲ့လူဘဝမှာနေတော့ဘုရားသာသနာနဲ့လဲတွေ့တော့ကြုံတော့ငါတို့အလှူဒန်းတွေလောက်ရအောင်ဆိုပြီးတော့တခါတည်းအဲ့ဒီမှာမြတ်စွာဘုရားနဲ့တန်ခါတော်များတရင်သုံးဖို့ရာအတွက်သုံးယောက်ပေါင်းပြီးကြောင်းဆောက်လှူကြတယ်တဲ့ကြောင်းအလှူကြီးကိုလှူလိုက်တာမြတ်စွာဘုရားကလည်းကြောင်းပြောတာဝိဟာရဒါနံတန်ကတအကံဗုဒ္ဓေနဝန္တိတံ အဲ့လိုကြောင်းအလှဟာအင်မတန်အကျိုးများတယ်ကြောင်းအလှဟာသဗ္ဗဒထအလှလို့လည်းခေါ်တယ်ဥပမာဆွမ်းဆိုရင်ဆွမ်းလူကျိုး၅မျိုးရေလှရင်ရေလှအကျိုးသူကသူသီးသန့်ရတယ်ဒီကြောင်းအလှကြတော့အလုံးစုံသောအလှကို ပေးလှရာရောက်တယ်အဲ့ဒီလိုအလုံးစုံသောအလှကိုပေးလှရာရောက်တဲ့ဖះနဲ့တန်ဃာတော်အရှင်သူမြတ်တွေကို မှန့်ပြီးတော့ ဗုဒ္ဓပမုခတန်ခါတဲ့မြတ်စွာဘုရားအမှုရှိသောတန်ခါကိုလှူဒန်းတာအဲ့ဒါကဦးဇင်းတို့မြန်မာပြည်ကဒကာဒကမတွေကအဲ့ဒီအလေးအထလေးနည်းနည်းနဲတယ်တိတိလင်္ကာတွေကြတော့သူတို့ကအဲ့ဒီဗုဒ္ဓပမုခတန်ခါကိုအမြဲတမ်းဆွန့်ကပ်တိုင်းလုပ်တယ်ဆွန့်ကပ်ပြီးဆိုလို့ရှိရင်တိတိလင်္ကာကဆရာတော်တွေကကြောင်းကနေမှ ဓာတ်တော်ကျုပ်နဲ့ဓာတ်တော်တွေကိုအဲ့ဒီမှာတခါတည်းလေမန်းကြီးနဲ့ထင့်ထက်ပြီးတော့အိမ်ကိုပင့်သွားတာအိမ်ကိုပင့်သွားပြီးမှအိမ်ရောက်ပြီဆိုတဲ့အခါကျတော့မှ အရင်ဆုံးအဲ့ဒီမှာအိမ်ကဆွန်ပွဲတွေအကုန်ပြင်ထားရတာဆွန်ပွဲတွေအကုန်ပြင်ပြီးတော့တန်ဃာတော်တွေကထိုင်ပြီးဆွန်မစားခင်မှာ အရင်ဆုံးမြတ်စွာဘုရားကိုဆွန်ကပ်အဲ့ဒီမှာသီလယူတယ်သီလယူပြီးတော့ဆွန်ကပ်ဘုရားဆွန်တော်ကပ်ပြီးတော့မှ တန်ဃာတော်အရှင်သူမြတ်တွေကိုသူကအဲ့ဒီမှာဆုံးကတ်တာဆုံးကတ်တဲ့အခါကျတော့လေသူတို့ဘက်ကတတ်တတ်လွတ်တွေများတယ်သူကငါဟင်းဆိုလို့ရှိရင်လည်းအတုံးလေးတတုံးလောက်ပဲသူတို့အဲ့လိုလေးတွေဟင်းကလည်းဘုန်းကြီးတွေဆုံးကတ်ပြီဆိုရင်တပိတ်ပါတဲ့အခါဆိုတပိတ်ပေါ့နော်တပိတ်မပါရင်ပကံများတစ်ချက်စီပေးတယ်ဘုန်းကြီးကဒီလိုထိုင်ကုန်လေးနဲ့ထိုင်ထားပကံများတစ်ချက်စီပေးအဲ့တစ်ချက်စီမှာအဲ့ဒါကင်ထားပြီးတော့ ပထမဦးဆုံးတခါဘာလာလဲဆိုတော့အဲ့လိုပြောင်းမှုပြုတ်တို့ပဲသီးပြုတ်တို့အဲ့ဒါမျိုးနဲ့တခါတည်းဟိုဟိုအရွက်စိမ့်စိမ့်နေနဲ့ဦးဇင်းတို့ဆံပြုတ်လိုပဲအဲ့ဒါမျိုးပထမလာကတ်တယ်အဲ့ဒါလာကတ်လာကတ်ပြီးပြီဆိုရင်အဲ့ဒါနည်းနည်းစီဖုံးပိတ်ဖုံးပိတ်ပြီးရင်အဲ့ဒီဟာသူတို့ပေးလိုက်တခါနောက်ထပ်အဲ့ဒီမှာအခုသွန်းနေလာတယ်သွန်းကလည်းအဲ့ဒီဟိုစီဂျိုသွန်းနေရောဘာရောသမင်းကျော်ရောမျိုးစုံပေါ့ အဲ့ဒါဇွန်နေနဲ့လာပြီဆိုကိုကလက်ခံခြင်းလက်ခံလိုက်လက်မခံခြင်းကာပြလိုက်သူကသူကြော်သွားတာအဲ့ဒါနဲ့သူကအကုန်လုံးအဲ့ဒါဟင်းကလည်းအမျိုးပေါင်း340လောက်ဆိုတော့အသားငါလည်းအများကြီးသိမစားဖြစ်တော့ဘူးပေါ့အဲငါဆိုလဲတထုံးလောက်နဲ့ကျန်တဲ့ဟင်းနေနဲ့ဆိုတော့အဲ့ဒါမျိုးနဲ့သူကကတ်တာပြီးပြီဆိုတဲ့အခါကျတော့အချိုပွဲကလည်း3မျိုးလောက်လာတယ်တီးရတစ်မျိုးလာတယ်သူတို့စားနေကြအချိုကဲအချိုတွေကလည်းလာသေးတယ်နောက်ထပ်ကလည်းအဲ့လိုဂျယ် အဲ့ဒါမျိုးလဲလာတာတကူပြီးတကူတကူပြီးတကူနေရာလဲတိတ်မကုန်ဘူးတို့ကအဲ့ဒီမြတ်စွာဘုရားဆုံးကပ်ပြီးရတဲ့တန်ဃာတွေကဒီလိုနိုင်ရန်လေးမှာစီတန်းပြီးတော့အဲ့လိုလေးထိုင်ပြီးတော့အဲ့မှာတို့ကကတ်တာအပါဒီလိုတခန်းနဲ့ဆိုအပါအစိတ်30လဲကတ်လို့ရတယ်မြန်မာပြည်လောက်လဲအရန်အလုံးမများဘူးပေါ့တို့နီးနဲ့အဲ့လိုနဲ့မှပြီးပြီဆိုတဲ့အခါကျတော့မှအဲ့ဒီတန်ခါနဲ့ဒီဖျားနဲ့ကိုအကုန်လုံးလှူဒန်းပြီးတဲ့ဟာတွေကိုတခါပြန်ပြီးတော့မှတရားဟောရေသက်ချဆိုပြီးတို့က အဲ့လိုဗုဒ္ဓပမုခတန်ခါကိုသူတို့ဆုံးကတ်လေးရှိတယ်အဲ့လိုနီးစနစ်ပေါ့ဥစဉ်တော့မြန်မာပြည်ကဒီမှာတော့အဲ့ဒါလေးတွေနဲလို့ဥစဉ်ကတော့ဒီမှာဆွမ်းသားသွားတိုင်းသွားတိုင်းဒကာဒကမတွေကုသိုလ်ရသည်ခြင်းလို့အရင်ဆုံးဖះဆွမ်းတော်ကခိုင်းတယ်ဥစဉ်ရောက်တော့မယ်ဆိုလို့ရှိရင်ဖះတောက်တော်ရေပန်းရေချမ်းစီမီ နောက်ပြီးတော့ကတ်မဲ့ဆွမ်းခက်ပွဲ အကုန်ပြင်ပေးထားပါဆိုပြီးတော့ဥစဉ်ရောက်သွားတာနဲ့အဲ့ဒီရောက်တဲ့အိမ်ကိုအနေကစားတင်ပေးတာ ဥစဉ်ကတော့ဒါဥစဉ်တို့မြန်မာတွေကတော့အိမ်တိုင်းအိမ်တိုင်းမှာဖះရှိတာ哦ဖះရှိတော့ဓာတ်တော်တွေအဲ့လိုသူတို့လိုတော့တီးတဲ့ပင့်မသွားတော့ဘူးအဲ့ဒီတော့အိမ်မှာတခါတည်းဖះကိုဆွန်းတော်ကတ်ခိုင်းနေပန်းရေချမ်းစီမီတွေအကုန်ကတ်ခိုင်းပြီးတော့ဥစဉ်ကိုယ်တိုင်အနေကစားတင်ပေးလိုက်တာအနေကစားတင်ပေးပြီးမှဥစဉ်ကအဲ့ဒီမှာကျွန်မတန်ဃာတော်တွေကတ်ဆိုတော့အဲ့ကြတော့ဘာဖြစ်သွားလဲဆိုတော့ဗုဒ္ဓပမုခတန်ဃာဖះမှုရှိသော တန်ခါကိုမှန်လှူဒန်းတယ်ဆိုတော့ကုစုရစေခြင်းလို့ဦးဇင်းကတော့အဲ့လိုအလေးထားလေးဒီမှာအများရန်လုပ်ပေးတယ်အဲ့တော့အခုလည်းပဲတဲ့ဒီမျိုးသမီး၃ယောက်ကဗုဒ္ဓပမုခတန်ခါကိုမှန်ပြီးတော့သူတို့ကကြောင်းလှူလိုက်တာတဲ့ကြောင်းလှူလိုက်တဲ့အကျိုးဟာဒါဦးဇင်းတို့အခုဒါနာပြုတဲ့အထက်မှာဆိုလို့ရှိရင်ရင်တော့ဒါဟိုအလှူကံပုံကို14မျိုး ဒါဒါနနယ်ပယ်ထဲမှာဆိုကြောင်းအလှူတဲ့အလှူတီဒါအမျက်ဆုံးတဲ့ကိုမြတ်စွာဘုရားဟောပေးတာလေအမြင့်ဆုံးအဆင့်ထဲမှာအဲ့ဒီကနေပြီးတော့မှနောက်ထပ်တရဏဂုံနဲ့ဘာဝနာအဆင့်နေနော်မေတ္တာဘာဝနာနောက်ဆုံးဝိပဿနာဘာဝနာအထိအဆင့်ဆင့်ကိုမြတ်စွာဘုရားအဲ့လိုဟောပေးတာအခုဒီမျိုးသမီး၃ဦးဟာတဲ့ကြောင်းဆောက်ပြီးတော့သူတို့လှူဒန်းလိုက်တဲ့အဲ့ဒီကောက်မှုအကျိုးကပေးလိုက်တဲ့အခါကျတော့ဒါသူ့ရဲ့တဘာဝတရားနော် ကုစုကလည်းလှုပ်တဲ့ကုစုကအကျိုးပေးပြီဆိုရင်လက်ဖြောက်တစ်ချက်တိတစ်ချက်တိဂရေသိမ့်တဲ့ချီသိမ့်တဲ့ချီကုစုစိတ်ကဖြစ်တာလက်ဖြောက်တစ်ချက်တိပြီဂရေသိမ့်တဲ့ချီသိမ့်တဲ့ချီကုစုဖြစ်တဲ့အခါကျတော့အဲ့ဒီအမျိုးသမီးတွေဘယ်ရောက်သွားလဲဆိုတော့နတ်ပြည်6ထပ်မှာအကြိမ်100လောက်ဖြစ်အကြိမ်ပေါင်း100လောက်နတ်ဖြစ်ပြီးတခါလူပြည်တစ်ကြိမ်ပြန်ရောက်လာပြန်ရောလူပြည်ကနေတခါခဏ ဘဝတစ်ခုနေပြီးတော့တစ်ခါနောက်ထပ်အကြိမ်တစ်ထောင်လောက်နတ်ပြည်ပြန်ဖြစ်ပြန်ရောတဲ့အဲ့ဒီလိုနဲ့တစ်ခါအကြိမ်တစ်ထောင်လောက်ဖြစ်ပြီးတစ်ခါလူပြည်တစ်ကြိမ်လောက်ပြန်လာတယ်တဲ့တစ်ခါနောက်ထပ်နတ်ပြည်မှာအကြိမ်တစ်ထောင်ကနေနောက်တစ်ပေါင်းလောက်ပြန်ဖြစ်ပြန်တယ်တဲ့နတ်ပြည်မှာအကြိမ်ကြိမ်အကြိမ်ကြိမ်ကိုမြတ်စွာဘုရားဖြစ်ရတယ်ဆိုတာတုတ်တန်တစ်ခုမှလည်းဟောထားတယ်နော်ဒါအခုလည်းပဲ ကုစုကံရဲ့အကျိုးကပေးလိုက်တဲ့အခါကျတော့ဒီเจ้าဆောက်လှူလိုက်တဲ့အလှူလေးဟာဘဝကိုနတ်ပြည်6ထပ်မှာအကြိမ်ကြိမ်အကြိမ်ကြိမ်ဘဝတွေပေးတယ်အဲ့ဒီဘဝမှာလည်းတဲ့เจ้าဆောက်လှူယုံနေမဟုတ်ဘူးတဲ့တက်တန်း3000ကာလမှာသီလကိုလည်းဆောက်တည်ခဲ့တယ်ဟောကိုချင်းသီလတွေကိုလည်းဆောက်တည်ခဲ့တယ်အဲ့ဒီကနေပြီးတော့တခါတည်း သမထဝိပဿနာတွေကိုလည်းပွားများအထုတ်ခဲ့သေးတယ်အဲ့ဒီဘဝမှာဒါနာလည်းပြုခဲ့တယ်သီလလည်းစောင့်တည်ခဲ့တယ်တရားဘာဝနာတွေကိုလည်းပွားများအထုတ်ခဲ့တယ်အဲ့ဒီလိုတခါတည်းဒါနတွေသီလတွေဘာဝနာတွေကို နှစ်ပေါင်း3000ဝန်းကျင်ခန့်ဘဝတစ်ခုမှာသာသနာတွင်ကြုံပြီးတော့ပြုလိုက်တဲ့ကောင်းမှုကြောင့်အဲ့ဒီကကုတ်တံဖျားနဲ့ကတ္တပဖျားရှင် ကိုရောမြတ်ကြီးဂျာအတွင်း လူပြည်နတ်ပြည်အကြိမ်ကြိမ်အကြိမ်ကြိမ်စည်းစိမ်ခံစားပြီးတော့နေခဲ့ရတယ်တန်ဖိုးသိပြီးတော့ဘဝတစ်ခုကိုအသုံးချလိုက်သည့်အတွက်သူ့ရဲ့ဘဝကိုသူတို့ရဲ့ချွင်းသေးတာနဲ့အော်ငါတို့ရဲ့ဘဝငါတို့ရှာဖွေစုဆောင်းထားတဲ့ဒီစည်းစိမ်ဥစ္စာနဲ့ငါတို့ကြောင်းလှူမယ်နေ့စဉ်သီလတွေဆောက်တည်မယ်ဟောကြောင်းအမှားလည်းဖြစ်တယ်သီလကိုလည်းမြေအောင်ငါတို့လုပ်မယ် လှူဒန်းနဲ့လှူဒန်းတဲ့အခါတွေကြတော့လေကြောင့်မို့ဦးဇင်းတို့ဒီအကျိုးများအောင်လှူတဲ့အလှူတွေထဲမှာကမိမိကိုယ်၌သီလကိုတည်ရတယ်ဒါမှတ်ထားပါနော်ဦးဇင်းတို့ဒကာတော်မတွေဒါနပြုတ်တိုင်းပြုတ်တိုင်းနော်ဘယ်ဌာနကိုပဲပြုတ်ပြုတ်ဦးဇင်းတို့ဒကာတော်မတွေအကျိုးကြီးကြီးမားမားရကြည်မိမိကိုယ်၌တရဏဂုံနဲ့ငါးပါးသီလဆောက်တည်ရတယ်ဒါနံပါတ်1အချက် နံပါတ်2အချက်ကမိမိလှူဒန်းတဲ့ပစ္စည်းဥစ္စာစင်ကြယ်ရမယ်ခိုးဆိုးလူရက်တိုက်ခိုက်လိန်ညာမတရားသဖြင့်လှုပ်ထားတဲ့ပစ္စည်းမဟုတ်ရဘူးတဲ့နံပါတ်2အကျိုးကနံပါတ်1ပြည့်စုံရမယ်အချက်ပေါ့နော်နံပါတ်1ကကိုခြင်းသီလနဲ့ပြည့်စုံရမယ်အနည်းဆုံး5ပါးသီလစောင့်တည်ထားရမယ်လူဒန်းကနာနီးမှာနော်နံပါတ်2က အခုပြောတယ်ကိုယ့်ရဲ့ရှာဖွေထားတဲ့စီးစိမ်ဥစ္စာယရနာတိဓမ္မိယလတ္တလို့ခေါ်တယ်တရားသဖြင့်ရှာဖွေစုဆောင်းထားတာဖြစ်ရမယ်နံပါတ်2ကနံပါတ်3နဲ့လှူနေစဉ်ကာလမှာ စိတ်ကိုထက်သန်စေရမယ်လှူနေစဉ်ကာလမှာစိတ်ကိုထက်သန်စေရမယ်နံပါတ်4 ကံကံရဲ့အကျိုးတရားတွေကိုယုံကြည်ပြီးမှလှူရမယ်ကမ္မတက္ကတာတမ္မာဒိဋ္ဌိရှိရမယ်လို့ပြောတာနော်ကံကံရဲ့အကျိုးကိုယုံကြည်ရမယ်လှူနေစဉ်မှာလည်းပဲစိတ်ကိုထက်သန်စေရမယ်ဘယ်နှချက်လဲ၄ချက်နော်အဲ့ဒီကနေမှ အလှူခံပုဂ္ဂိုလ်စင်ကြယ်ရမယ်အလှူခံပုဂ္ဂိုလ်တကယ်စင်ကြယ်မှုကြတော့တကယ်ပထမသော အကျိုးပေးအောင်ကဘလို့ပုံကိုယ်တွေမှာအကျိုးပေးလဲဆိုတော့ဦးဇင်းတို့အနာဂံပုံကိုယ်နဲ့ယဟန္တာ ပုံကိုယ်ကြီးများအနာဂံပုဂ္ဂိုလ်နဲ့ယဟန္တာပုဂ္ဂိုလ်ကြီးများကိုလှူဒန်းခွင့်ရခဲ့ရင်ဒီဘဝမှာဒိဋ္ဌဓမ္မအကျိုးကိုပေးစေတယ်မိမိရဲ့စိတ်ကလည်းဇောခုနှစ်တန်းမှာပထမဇောစေတနာဖြစ်နေမယ်အသက်သေးခြင်းသေးပဲစေငဲ့ကွက်မှု မရှိဘဲနဲ့ငါလှူကိုလှူတော့မယ် အသက်နဲ့ရင်းပြီးတောင်လှူနိုင်တဲ့သရာမျိုးပေါ့အဲ့ဒီလိုပထမသောစေရနာကလည်းအယံထက်သန်နေမယ်အလှကံပုဂ္ဂိုလ်ကလည်းအနာကံပုဂ္ဂိုလ်သို့မဟုတ်ရင်ယဟန္တာသို့မဟုတ်ရင်ဘုရားရှင်ကိုတော်မြတ်အဲ့ဒီလိုပစ္စေကဗုဒ္ဓတို့နော်ဘုရားရှင်တို့အနာဂံပုဂ္ဂိုလ်တို့လိုအလှကံပုဂ္ဂိုလ်ကလည်းဖြစ်မယ်အဲ့ဒီတော့တပည့်တော်တို့အခုအနာဂံလည်းမသိရဘူးဘုရားလည်းမမိဘူးဆိုတော့တပည့်တော်တို့ဘယ်လိုလုပ်မှလဲမေးစရာရှိတယ် ဟောအခုခေတ်ကြတော့ဦးဇင်းတို့ဒကာဒကမတွေစိတ်အချဆုံးကတော့တန်ခါမှန်လူပါနော်စိတ်ချဆုံး အလောက်ကဘာလဲတန်ခါကိုရီမှန်းပြီးတော့လှူရင်တန်ခါဆိုတာနဲ့စင်ကြယ်သွားပြီတန်ခါဆိုတဲ့အထက်မှာယဟန္တာလည်းပါတယ်သောတာပန်ပါတယ်သဂရာဂံပါတယ်အနာဂံပါတယ်ပုထုဇဉ်တန်ခါတွေအကုန်ပါတယ်အခုသာသနာနှစ်ပေါင်း2500အတွင်းကယဟန်တန်ခါမှန်သမျှအကုန်ပါတယ် ဩအာယုံပြုတ်နိုင်ရှေ့ရှေ့ဖះရှင်ရဲ့တပည့်အရိယာတန်ဃာတွေမှန်သမျှအကုန်ပါတယ်တန်ဃာကိုလို့မှန်းလိုက်အဲ့တော့အဲ့ဒီအချက်၅ချက်နဲ့ပြည့်စုံအောင်လောက်ထားတဲ့ပုံကိုများရဲ့အကျိုးသည် အသင်ချေရော အပမေရောဘလုံးမကိုတိုင်းတာရေတွက်လို့မရနိုင်တဲ့အကျိုးကျေးဇူးတွေကိုပေးစေနိုင်ပါတယ်ဒါနပြုတိုင်းပြုတိုင်းမှာပြည့်စုံရမယ့်အချက်နော် နံပါတ်1ဗာလဲသီလနဲ့ပြည့်စုံရမယ်ကိုချင်းသီလအနည်းဆုံး၅ပါးသီလလေးဖြစ်ဖြစ်အချိန်မရရင်တပည့်တော်တရဏဂုံ၃ပါးနဲ့၅ပါးသောသီလကိုစောက်တည်ပါ၏ဖေဟာလို့အဲ့လိုလေးစောက်တည်ပြီးမှလှူရတယ်စွန်တော်လေးကခဏနီးဖျားသိရှိထိုင်လိုက်တာနဲ့ဖျားတပည့်တော်တရဏဂုံ၃ပါးနဲ့၅ပါးသောသီလကိုစောက်တည်ပါ၏ဖေဟာစောက်တည်ပြီးတော့မြတ်စွာဘုရားဆုံးကတ် အဲ့တော့ကိုယ့်ရဲ့ရှာဖွေထားတဲ့လှူဒန်းတဲ့ပစ္စည်းကလည်းတရားသဖြင့်ရရမယ်နံပါတ်1သီလနဲ့ပြည့်စုံရမယ်နံပါတ်2လှူပွဲပစ္စည်းကစင်ကြယ်ရမယ်နော်နံပါတ်3လှူနေစဉ်မှာဒရာတရားကိုထက်ထက်တန်တန်ထားပါတခါတရံကြတော့အလှကံပုံကိုရဲ့အပေါ်မှာမူတည်ပြီးတော့ကြည်ပြီးတခါတလေဒရာပြတ်တတ်တာရှိတယ်ငါလှူတာလှူရတာ စိတ်ကမဖြောက်ပါဘူးတချို့တလေဆိုဖြစ်တယ်လေနော်စိတ်ထားတတ်ရင်မြတ်တာပဲနော်ဦးဇင်းတို့ဖះလောက်တော့ဝေသန္တရာမင်းကြီးသူ့ရဲ့သားနဲ့သမီးကိုဘသူလှူတာလဲပြန်စဉ်းစားကြည့်ပုံနာကြီးလှူတာဘာသီလမှမရှိတဲ့ပုံနာနော်အလှူကံပုဂ္ဂိုလ်ကပုံနာကြီးဒါပေမဲ့ဖះအလောင်းတော်က तू ကဘာကိုရီမှန်းလိုက်လဲသူ့ရဲ့ရီမှန်းမှုက ဟောဒီအလှသေးတဗ္ဗေညုတညာနတပိစယောတိဟောတုတဗ္ဗေညုတရွှေညံတော်ရဲ့အထောက်ပံ့ဖြစ်ပါစေဒီသားသမီးတွေလှူရတဲ့အတွက်ဟောတဗ္ဗေညုတရွှေညံတော်ကြီးကို तू ကမှတ်ပြီးလှူလိုက်တာဟောမသူရှေ့ရင်ပုံနာကလည်းဘလောက်ရက်ဆက်လဲဆိုတော့ကျိုးနဲ့တုတ်ပြီးသားနဲ့သမီးရှေ့ရင်ခေါ်ပြီးတော့သူရှေ့ရင်တော့ဟိုကလှိမ့်ရိုက်ပြလိုက်သေးလို့တခါတဲ့တန်လျက်ဒါဆွဲထုတ်ပြီးတော့ကိုဒီလောက်ရှိတဲ့ပုံနာငါတတ်ပြလိုက်ပါတော့မယ်လို့တော့စိတ်ဖြစ်တယ် ဖះအလောင်းတော်ကြီးငါရှေ့မောက်တော်တလောက်ရက်ဆက်ဆက်လုံနေငါကွယ်ရငါသားသမီးတွေဘလောက်ရက်ဆက်မှမတည်ဘူးဆိုစိတ်ဖြစ်တော့မှဩငါတပ်ပေညုတရွှေညံတော်ကြီးကိုရကျင်လို့ငါပါရမီတွေဖြည့်နေတာကဲအလုံးအားတို့သမီးတို့မချစ်လို့မနှစ်သက်လို့မဟုတ်ပါဘူးအဖေဟာတပ်ပေညုတရွှေညံတော်ကြီးကိုရကျင်လွန်းလို့သားလျင်အင်မတန်မှချစ်တဲ့သားတွေသမီးတွေလှူရခြင်းဖြစ်ပါတယ်သားတို့သမီးတို့ဆိုပြီးတော့တခါတည်း မျက်စိလေးမှိတ်ပြီးတရားမှတ်ပြီးနေရကိုကသူဇနီးကပြန်လာဘယ်မှလဲသားတွေသမီးတွေပြောပြောပြောဘလို့မှမပြောတော့ဟိုကမေ့မျောလဲဘလောက်တော့ကတွေများဘလောက်ဒုက္ခတွေများလဲကြည်အဲ့ချိန်မှာနော်သားတွေသမီးတွေကလည်းဟိုကရိုက်နှက်ပြီးခေါ်သွားပြီးဒီကဇနီးကလည်းတခါတည်းတပူတညာလှုပ်ပြီးတော့သားသမီးမတွေ့ရလို့တခါတည်းပြက်လဲမေ့မျောအဲ့ဒီလိုအချိန်ကာလမှာသူ့စိတ်သူထိမ့်ပြီးတော့ တပ်ပင်ညုတ်တာရွှေညံတော်ကြီးရဖို့တာရီမှန်းတာပါဆိုပြီးတော့တခါတည်းရီမှန်းပြီးတော့စိတ်ကိုငြိမ်အောင်ထားပြီးလှူခဲ့တာအကျိုးပေးတာပဲလေဟုတ်တယ်မဟုတ်လားနော်ကြောင့်မို့တခါတည်းမှာဦးဇင်းတို့ဒကာဒကမတွေတန်ဃာတော်တွေလှူတဲ့အခါမှာတခါတလေသီလရှိတဲ့ဟာလည်းတွေ့ရမယ်မရှိတာတွေလည်းတွေ့ရမယ်ဘာလို့လဲဆိုတော့သာသနာဆိုတာကလူပေါင်းများစွာဝင်ခဲ့တဲ့နေရာကြီးအကုန်လုံးသီလနဲ့ပြည့်စုံတာကြီးလည်းမဖြစ်နိုင်ဘူး ဟုတ်တယ်မို့လားဖယားရှင်ရဲ့လက်ထက်တုန်းကတော့မှဩတခါတည်းမြို့တက်မြို့မှာအဲ့ဒီမှာသူနာဘတုကတို့ဆိုတဲ့ယဟန်တော်တွေဘလောက်ဆိုးတယ်ထင်လဲသင်္ကန်းတွေခင်းပြီးအမျိုးသမီးတွေတက်ကာခိုင်းတယ်လို့အဲရှင်သာရိပုတ္တရာရှင်မောကလရဲ့တပည့်ကျော်များရသော်ဗျာသွားမင်းမင်းတပည့်တွေမင်းသွားဆုံးမဆိုပြီးတော့အဲ့ဒီမျိုးမှာသွားဆုံးမခဲ့ရသေးတယ်နော်အကုန်လုံးသွားပြီးကျောင်းကနေနှင်ထုတ်ရတာတက်တော်ထင်ရှားမြတ်စွာဘုရားရှိတဲ့အချိန်တောင်မှ အဲ့ဒီလိုတန်ဃာတွေကပေါ်ကြတာဟိုကတရားနဲ့နေတဲ့ယဟန်တော်လေးကမြို့ထဲသွားတော့တပိတ်လေးနဲ့ပွေပြီးတော့ရသော်ဖျားလေးတောင်ခမ်းမြကြည့်ရမယ်ဆိုတော့လေးတောင်ခမ်းမြလေးကြည့်ပြီးဆွန်းခါနာတယောက်မှမလောင်းဘူးတဲ့ဒီကိုတော့ကြီးကတော့မှုံကုတ်ကုတ်နဲ့ဘယ်သူကဆွန်းလောင်းကျင်ပါလဲလို့ပြောတယ်တို့ကိုတော်တွေမြန်ကြည်စမ်းနဲ့လူတွေ့တာနဲ့ဟာနေကောင်းလားထိုင်ကောင်းလားဆိုပြီးတခါတည်းတို့တော့အာရပါရနှုတ်ဆက်ကြပြောကြ ဆိုတော့ဒေါကောရာတွေကြောဆုံးကလောင်းကျင်တာပေါ့တဲ့ဒီကောတော့မှုံကုတ်ကုတ်ကြီးတော့ဘယ်သူကဆုံးလောင်းကျင်မှာလဲဆိုတော့ဆုံးကိုလောင်းမဲ့လို့မကြည့်လို့အဲ့ဒီမထေမြအဲ့ဒီကဆုံးမဖုံးပေးရရှာဘူးတဲ့အဲ့ဒါနဲ့မြတ်စွာဘုရားထံရောက်တော့မြတ်စွာဘုရားသိတယ်အဲ့နဲ့ချက်သားမင်းအစဉ်ပြေခဲ့လားလန်ခီမြတ်စွာဘုရားကြံတဲ့နေရာတွေတော့အစဉ်ပြေပါအဲ့ဒီမျိုးကတော့အလုတ်ကိုပြောပြီးဆုံးကိုတယောက်မှမလောက်လို့ဆုံးငတ်ခဲ့တယ်ဘုရားဆိုတော့ မြတ်စွာဘုရားရှင်သာရိပုတ္တရာရှင်မောကလန်တို့ခေါ်ပြီးသွားအဲ့ကိုတော့နှင်ထုတ်ဆိုပြီးတော့အဲ့ဒါမြတ်စွာဘုရားတက်တော်ထင်ရှားရှိတဲ့အချိန်ကနှင်ထုတ်ခဲ့ရဘူးတဲ့တဲ့ဒါဘုရားရှိတဲ့အချိန်တော်မှနော်အဲ့တော့ဦးဇင်းတို့အခုလောသာသနာနောက်ပိုင်းမှာဆိုတာတော့တရားကျင့်တဲ့ပုဂ္ဂိုလ်တွေတကယ်ရှိသလိုဟန်ဆောင်ညတာတွေလိမ့်ညတာတွေညာကြတာတွေသင်္ကန်းကိုဝတ်ပြီးတော့တခါတည်းလှုပ်ရှားနေကြတယ်မျိုးစုံတွေ့ရမှာပဲနော်မျိုးစုံတွေ့ရမှာပဲအဲ့တော့မျိုးစုံတွေ့ရတဲ့ ဒီကာလမှာဒကာဒကမတို့ကြည်အဲ့ဒီယဟန်သည်ဒကာဒကမတို့ရှေ့လာလူခံတဲ့အချိန်သင်္ကန်းအပြည့်ဝတ်ထားလိုက်နော်သင်္ကန်းအပြည့်ဝတ်ထားရင်ကိုကအဲ့ဒါသူ့ရဲ့တမနာတင်ညာရှိသေးတယ်ယဟန်ဆိုတဲ့တင်ညာရှိသေးတယ်မြတ်စွာဘုရားနောက်ကာလဆုတ်ကဆုတ်ကရောက်သွားရင်အဲ့ဒီမှာဘာတွေလာမလဲအခုဘုံကြီးလို့ပြောပြီးတော့လူဝတ်တွေပဲအခုဂျပန်ဘုံကြီးတွေတရုတ်ဘုံကြီးတွေ အခုဦးဇင်းတို့ဒီနေ့ကတိတိလင်္ကာကျောင်းမှာအလုံးဗုဒ္ဓပူဇာဒါကဆောလာပြည်နေ့သဘောမျိုးပေါ့နော်ဒါသူတို့အစောကြီးကျင့်ပါလိုက်တာလောက်တဲ့ခါကျတော့ဦးဇင်းတို့တန်ဃာတော်တွေ340ဆွန့်ကတ်တာဦးဇင်းတို့ထေရဝါဒ50ပါးပါတာဟိုဇင်ဖုန်ကြီးတွေကလည်းဘောင်းမီကာယာကြီးတွေနဲ့ပဲဒါအကုန်လုံးဒါစီတန်းပြီးတော့အကုန်လုံးဖုံးပေးကြရတာပဲလေသူ့နေရာနဲ့သူအဲ့တော့ အဝတ်အစားတွေကလည်းအမျိုးမျိုးနဲ့မာယာနာလည်းမာယာနာအဝတ်အစားတွေသူအမျိုးမျိုးနဲ့သူတို့လာကြတာပဲမြတ်စွာဘုရားအဲ့ဓာတွေကိုနောက်အနာဂတ်သာသနာကြည့်ပြီးတော့အဲ့ဓာတွေအကုန်ဟောခဲ့ပြီးသားเนาะအဲ့ဒီကြရင်တဲ့เนาะယဟန်လို့အမိခံထားတဲ့ပုဂ္ဂိုလ်ကသားနဲ့မယားနဲ့တချို့တလေကသင်္ကန်းလေးကိုနားပန်ထားမယ်လက်ပင်လေးဆွဲထားမယ်ဟောခေါင်းမှာကရုံးလေးတုံးထားမယ်ဒါယဟန်ဆိုပြီးတော့ဒါပေမဲ့သူတို့ကတာအသွင်နာမတူတော့ပေမဲ့ ယဟန်လို့အမိခံထားသည့်အတွက်လှူဒန်းတတ်တဲ့တရားဒဂမကအော်ငါတို့အခုလှူဒန်းတဲ့ဟောဒီကောင်းမှုတည်တန်ခါတော်အရှင်သူမြတ်တွေကိုမှန်းပြီးလှူဒန်းပါတယ်လို့တန်ခိကဂုံကိုမှန်းပြီးတာလှူဒန်းလိုက်စမ်းတဲ့ကိုရှိကအလှူခံတဲ့ပုံကတော့အခုပြောသလိုလူဝလူစားတွေဖြစ်ချင်းဖြစ်နေမယ်သူတို့ကတန်ခါဆိုပြီးလာအလှူခံတာဖြစ်သည့်အတွက် မိမိကလည်းပဲဘာလုပ်ရမလဲတန်ခါကိုမှန်းပြီးတော့လှူလိုက်စမ်းပါသမုဒ္ဒရာတွေကရေတွေဘဏ္ဍတင်းဘဏ္ဍပြေရှိတယ်ဘသူမှရေတွက်ပိုင်းခြားမရတက်ကဲ့သို့ကိုအဲ့ဒီလိုကိုကုသိုလ်ကောင်းမှုရဲ့အကျိုးကြီးကလည်းရနိုင်ပါတယ်လို့မြတ်စွာဘုရားဟောခဲ့တာပါဒါကတော့ဦးဇင်းတို့တရားဓမ္မတွေအခုဒါနတွေပြုကြရင်းနဲ့သီလတွေစောင့်တည်ကြရင်းနဲ့ကိုယ်တရားတရားကိုထက်သန်အောင်ထားတတ်ဖို့အတွက်ဦးဇင်းကပြောပြခြင်းပါနော် ကိုရှိကအလှူခံပုတ်ကိုလာပြီးကောင်းတာမကောင်းတာဘာမှမစင်းတာပါနဲ့ကြုံလာလို့လှူလိုက်တဲ့အချိန်မှာလှူလိုက်ပြီးဟေးဆိုမှတော့တန်ဃာကိုမှန်းပြီးတော့လှူလိုက်စမ်းပါအဲ့ဒါဆိုရင်ဦးဇင်းတို့ဒကာဒကမတွေအလှူခံပုတ်ကိုဘက်ကတန်ဃာလို့မှန်းလိုက်တာနဲ့အလုံးစင်ကြယ်ပါပြီနော်အဲ့တော့အချက်၅ချက်နော်သီလနဲ့ပြည့်စုံရမယ်မိမိတို့ရှားဖွေးတဲ့စုဆောင်းတဲ့ပစ္စည်းတွေကလည်းစင်ကြယ်ရမယ် လှူဒန်းတဲ့အချိန်မှာလည်းသရာထက်တန်းရမယ်နော်ကံကံရဲ့အကျိုးကိုလည်းယုံပြီးတော့လှူရမယ်နောက်ပြီးတော့အခုပြောတဲ့အရိယာတွေတန်ဃာတွေဖရာတွေအဲ့ဒီလိုမြင့်မြတ်တာတွေမှန်းပြီးတော့လှူဒန်းလိုက်မယ်ဆိုရင်တော့ဒါကတကက်ကိုအမျက်ဆုံးကုစုပါအာအဲ့ဒါဆိုအကောင်လုံးအရိယာတန်ဃာကျွဲအတူလားဆိုအဲ့လိုတော့လည်းမဟုတ်ပါဘူးကိုယ့်ရဲ့ကြီးညိုတဲ့တန်ဃာတွေလည်းလှူလို့ရတယ်မိဘလည်းလှူလို့ရတယ်ဆရာသမားလည်းလှူလို့ရတယ် ဒါကဘာကိုမြတ်စွာဘုရားပြတယ်လဲဆိုတော့အမျက်ဆုံးကိုပြအမျက်ဆုံးအလှဖြစ်ဖို့ရာဆိုရင်တော့အနာဂံပုဂ္ဂိုလ်ကြီးတွေယဟန္တာပုဂ္ဂိုလ်ကြီးတွေပိစေကဗုဒ္ဓတွေဖယားတွေတန်ဃာတွေအဲ့ဒီလိုမှန်းပြီးလှူဒန်းရင်အမျက်ဆုံးကုသိုလ်ရတယ်လို့ဆိုလိုတာပါတဲ့။နောက်အခုဒီမျိုးကောင်းသမီး၃ဦးဟာအဲ့ဒီဖယားရှင်လက်ထက်မှာနှစ်ပေါင်း3000နေပါ ကောင်းမှုတွေကိုအဲ့ဒီလိုစင်စင်ကြဲကြဲပြုတ်လိုက်တဲ့အတွက်ကြောင့်နတ်ပြည်မှာအကျင့်တရားလောက်ဖြစ်လိုက်လူပြည်ပြန်ရောက်လာလိုက်လူပြည်တစ်ကြိမ်ဖြစ်ပြီးတခါနတ်ပြည်ပြန်တဲ့အကျင့်တစ်ထောင်အလူပြည်တစ်ကြိမ်ပြန်လာအကျင့်တစ်သောင်းတခါနတ်ပြည်ပြန်ဖြစ်အဲ့လိုနဲ့နောက်ကတ္တဗဘုရားရှင်ပွင့်တော်မူလာတယ်ကတ္တဗဘုရားရှင်ပွင့်တော်မူတဲ့အခါကျတော့ဘာပြန်ဖြစ်လဲဆိုတော့ဟောအဲ့ဒီကျတော့တခါ ကိကီမင်းကြီးရဲ့သမီးတော်ခုနှစ်ဖော်ဆိုပြီးတော့သူတို့ဖြစ်ကြပြန်ရောအဲ့ဒီမှာအားလုံးကပါရမီရှင်တွေပါရမီဖြည့်ထားကြတဲ့ဥပလဝန်အလောင်းတို့နော်အခုဗရာဇာကြီးအလောင်းတို့အခုပြောတဲ့ခေမာထေရီတို့အခု သူ့မေရာတို့တကယ်ပါရမီရှင်တွေတဲ့အကုန်လုံးကအဲ့ဒါပါရမီရှင်တွေဆိုတော့ခမဲတော်ကြီးကိုခွင်တောင်းတယ်ခမဲတော်ကြီးဘိက္ခုနီမှာပြုတ်ခွင်ပေးပါ သမီးတော်တို့ရဲ့ဘေခုနီမတော်မလုပ်ပါနဲ့ဒီမှာနေပြီးတော့ဒါကုစုကောမှုကို အားရအောင်ပြုကြသမ်းပါဆိုတော့သမီးတော်ခုနှစ်ယောက်ကဘာဆုံးဖြတ်လိုက်လဲဆိုတော့အိမ်တော်မပြုတ်တော့ဘူးတဲ့ကောမာရာဗြဟ္မစရိယာဆိုတဲ့အဲ့ဒီအကျင့်မြတ်နဲ့ပဲသူတို့နေတော့မယ်ငါးပါးသီလာထဲမှာကာမေသူမိစ္ဆာစာရဆိုတဲ့တိခါဘုတ်အစာ အာပြမစရိယမမြတ်သောမေထုံခြင်းကိုမကျင့်တော့ဘူးဆိုတော့အာပြမစရိယတိတ်ခါဖို့ကိုအစားထိုးထည့်လိုက်တယ်အစားထိုးထည့်ပြီးတော့သူတို့အဲ့ဒီမှာဒါနာတွေပြုတယ်သီလတွေစောင့်တည်တယ်တရားဘာဝနာတွေပွားများတယ်ဘလောက်ထိရောက်သွားလဲနှစ်ပေါင်း2000ကသဗ္ဗဘုရားရှင်သာသနာနှစ်ပေါင်း2000နှစ်ပေါင်း2000လုံးလုံး မြတ်စွာဘုရားသာသနာတော်တွင်မှာဒါနာတွေပြုသီလတွေစောင့်တည်တရားဘာဝနာတွေအားထုတ်တရားအားထုတ်တဲ့အခါကျတော့လေဒီဘဝမှာကြည်နော်သူတို့အားလုံးယဟန္တာလာဖြစ်ကြတယ်ဥဒ္ဒနောဘုရားရှင်သာသနာတော်တွင်မှာအဲ့ဒါကဖြစ်ခြင်းလို့ဖြစ်တာမဟုတ်ဘူးတဲ့သူတို့တရားအားထုတ်ထားတဲ့တရားတော်ဒီနော်အခုမက်ဖို့ရကာနာနီသင်္ခါရုပက္ခညာနော် ယုံနာဓမ္မသင်္ခါရတွေကိုအဲ့ဒီပေါ်မှာလစ်လျူရှုထားနိုင်တဲ့သင်္ခါရုပ္ပခာညာနော်ဒါဥစဉ်တို့ဉာဏ်စဉ်ဆယ်ပါးတက်သွားတာပေါ့နော်ဉာဏ်စဉ်ဆယ်ပါးတက်သွားတဲ့အခါကျတော့အာယုတ်ဓမ္မနန္ဓမ္မမြင်တဲ့နော်နာမရူပပရိစေရညာအကြောင်းနေအကျိုးတွေဆင်ញင်သုံးတတ်တဲ့ပစ္စယပရိခညာနော်အဲ့ဒီကနေမှတခါတည်းအနိစ္စဒုက္ခအနတ္တယုတ်တရားဘောမှာနန္တရားဘောမှာ အတွင်ယုတ်အပြင်ယုတ်အဝေးယုတ် အနီးယုတ်ယုတ်တွေမှန်သမျှရဲ့အပေါ်မှာအကုန်လုံးတို့ကအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့အဲ့ဒီညာနေဆင်းရဲသုံးတတ်တယ်အဲ့ဒီကနေမှဥဒိယဘယညာဖြစ်ချင်းပြက်ချင်းတွေဒလဇဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီဖြစ်ပြက်နေတာကြီးတွေကိုဒလဇရှုပွားတယ်တဲ့ဒလဇရှုပွားတော့ဖြစ်ပြက်တယ်မြင်အဲ့ဒီကနေပြီးတော့ ဖြစ်ပြက်တွေကမြန်လွန်းအားကြီးတော့ဘင်္ဂညာအပြက်တွေကြီးပဲမြင်တော့တာဘယညာအပြက်တော်ကြီးတဲ့နေရတဲ့အခါကျတော့အိုးရုပ်တွေကြည့်လိုက်တော့လဲဖောဖောဖောဖောဖောဖောဖောဖောရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့အော်အပြက်ကြီးတဲ့နေရသလိုဖြစ်ပြီးတော့အဲ့ဒီမှာကြောက်လန့်လာတာဘယညာအာဒီနဝညာနိဗ္ဗိန္ဒညာဆိုတာအဲ့ဒါကနောက်က ဘယညံကနေမှအဲ့ဒီအာဒီနဝညံနေအဲ့ဒီညံနေဒုက္ခလက္ခဏာဖြစ်သွားတော့ညံထဲမှာကြောက်ရွံ့တိုက်လန့်ပြီးတော့ဒီခန္ဓာကိုမလိုချင်အောင်ဖြစ်သွားတဲ့အခါကြတော့မှအဲ့ဒီကနေမှသင်္ခါရုပ္ပခညံဆိုင်တာအဲ့ဒီညံစဉ်ကိုကြော်ပြီးတော့ဘယ်သူမှလှုပ်လို့မရအခုအဲ့ဒါကြောင့်မို့တို့ကဘုရားရှင်ရဲ့သာသနာတော်တွေမှာ ကောင်းမှုတွေဒါနကိုလည်းပြုကြတယ်ဘုရားအဆုံးမရပြီးတော့နော်ဒါနတွေလည်းပြုကြတယ်သီလတွေလည်းစောင့်တည်ကြတယ် သမထဝိပဿနာတွေကိုလည်းအဲ့ဒီလိုသင်္ခါရုပ္ပခာညံလောက်တိုင်အောင်ထိကိုသူတို့ကပွားများအထုတ်ထားကြတဲ့အမျိုးကောင်းသမီးတွေဖြစ်ပြီးတော့ကတ္တဗဖရာရှင်သာသနာတော်တွင်နှစ်ပေါင်း2000လောက်တရားအထုတ်ပြီးတော့တခါနတ်ပြည်ပြန်တက်သွားကြပြန်ရောသိပြီးတဲ့အခါကျတော့အဲ့ဒီကနေမှတခါတည်းလူပြည်နတ်ပြည်လူပြည်နတ်ပြည်အကြိမ်ကြိမ်စုံလိုက်ဆန်လိုက်နဲ့ ရောက်လာပြီးတော့ဥဇင်းတော်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပွင့်လာပြီ။အိုးရှေ့ဘုရားရှင်တွေကပထမဘုရားရှင်ကနှစ်ပေါင်း4000တက်တန်းဒုတိယဘုရားရှင်က3000ကသဗ္ဗဘုရားရှင်က2000ဦးဇင်းတော်ဘုရားရှင်ကျမ်းမှာပါရမီကြားမှာမပြည့်တော့တက်တန်း100တန်းကျမှလာပွင့်တက်တောင်းတန်းလောက်မှာတကယ်တမ်းပွင့်ရမယ့်ဟာကမပွင့်လိုက်ခဲ့ဘူးတဲ့တက်တန်းတက်တောင်းတန်းမှာ။ မပွင့်မဲနဲ့အခုနှစ်ပေါင်း100တန်းတဲ့အဲ့ဒီ100တန်းမှာဖရာချင်းကိုရောမြတ်ကြီးလာပြီးတော့ပွင့်တဲ့အချိန်ဟောသူမေရာဆိုတဲ့အမျိုးသမီးလေးကနော်ကွန်ဇဆိုတဲ့ရှင်ဘရင်ကြီးရဲ့သမီးတဲ့နော်ရှင်ဘရင်ကြီးရဲ့သမီးတော်လေးလာဖြစ်တာသမီးတော်လေးလာဖြစ်ပြီးတော့မန္တာဝတီမြို့ကွန်ဇဆိုတဲ့ရှင်ဘရင်ကြီးရဲ့သမီးတော်လေးလာဖြစ် လာဖြစ်တော့သူ့ရဲ့ပါရမီဓာတ်ခံတွေက အရင်ကဖះရှင်နှစ်ဆူဒီကဘာမှာတင်ဖះရှင်ရဲ့နှစ်ဆူအတွင်းမှာနှစ်ပေါင်း3000နှစ်ပေါင်း2000အဲ့ဒီလိုပါရမီတွေဖြည့်ပြီးတော့တရားဓမ္မတွေအားထုတ်ခဲ့တဲ့အရှိန်အဲ့ဒါသူ့ရဲ့ပါရမီအရှိန်အဟုန်တွေကစကားပြောလာတော့ရှင်မင်းသမီးဖြစ်ပေမဲ့ ိက္ခုနီမကြောင်းကိုသွားပြီးတော့ဘိက္ခုနီမတွေနဲ့တရားနာတယ်မြတ်စွာဘုရားထံကတရားတွေနာတယ်ဟောသူ့ရဲ့ဓာတ်ခံကကောင်းလိုက်တာဒီတရားတွေကိုပဲနာခြင်းလာဒီတရားကိုပဲနှလုံးသွင်းခြင်းလာတာအဲ့ဒါဓာတ်ကောင်းလာတာเนาะဦးဇင်းတော်တရားတော်မှာတွေကြည်ရုပ်ရှင်လေးပဲကြည်ပြီးတော့နေခြင်းနေတာလား ငါကတရားအကြောင်းနေပြောနေရင်ငါစိတ်ကနှစ်သက်သလားပြန်သုံးသပ်ကြည့်ဓမ္မကိုကိန်းလာပြီဆိုရင်အဲ့ဒီတရားစကားကိုဘလောက်ပြောပြောတရားကိုအားရတယ်မရှိတော့တရားအကြောင်းတွေကိုပဲတရားကိုပဲနာကျင်တယ်တရားတွေကိုပဲကျင့်သုံးကျင်တယ်ဟောဒီတရားကြောင့်နေကြားနေရတာနာနေရတာကိုကစိတ်ထဲမှာပီတိဖြစ်နေအဲ့ဒါဥဒ္ဒနောတရားဓမ္မတွေအဲ့ဒါဓာတ်တွေကောင်းနေပြီ တရားတော့တခါတည်းခါပူတယ်နားပူတယ်လှုပ်ပြီးတော့တနေ့ကုန်ဒီဝီလေးကြည်လိုက်ရုပ်ရှင်လေးကြည်လိုက် အာတော်နေဟိုကဟိုလိုတဲ့ဒီကဒီလိုတဲ့ဓာရီနဲ့ပဲအချိန်ကိုရကြည်အဲ့ဒါမကောင်းတဲ့ဓာတ်တွေအဲ့ဒါကိန်းနေသေးလို့နော်စိတ်တန်တာမကောင်းတဲ့ဓာတ်တွေကိန်းနေတဲ့အခါကျတော့အဲ့ဒီအသင်အစင်အတန်အနအရာသာတွေ့ထိတရားဩရုပ်ရှင်အကြောင်းဇာတ်အကြောင်းပွဲအကြောင်းအမျိုးမျိုးအဲ့ဒါတွေပြောတာတွေကြတော့ ဝမ်းသာပြီးတော့ဓာတွေကိုအချိန်ကုန်နေတာဒီလိုကြားခြင်းနာခြင်းနေနဲ့ပဲ။အိုးတရားဓမ္မတွေကြတော့မနာခြင်းတော့ဘူးဆိုရင်အဲ့ဒါဓာတ်မကောင်းသေးဘူး။ဓာတ်ခံနေမကောင်းသေးဘူး။ဓာတ်ခံနေမကောင်းသေးရင်မရဘူး။ဦးဇင်းတော်ခုအပြင်သွားတယ်။တခါတလေဆွမ်းသာကွန်းသာတရားလေးဒီမှာခဏဟောတာကိုတချို့တလေဆိုဟိုးပဲသွားငုတ်တော်လေးထိုင်ပြီးတော့ဖုံးလေးပေါ်ပြီးနေတာ။တရားနာရမှမသိဘူး တချို့သောပုံကိုယ်တွေအဲ့ဒါကြောင့်မို့ဓာတ်တွေပါရမီတွေဆိုတာအခုသူ့မေတာဆိုတဲ့အမျိုးသမီးလေးကကြတော့ဓာတ်ခံကပါရမီတွေကအရင်ဘဝတွေကလောက်ခဲ့တဲ့အထုံတွေကအာကောင်းတော့ဖရာကြောင့်ကိုသွားတယ်တရားနာတယ်အဲ့ဒီတော့အဲ့ဒီအမျိုးသမီးလေးမှာတဲ့အချက်လေးချက်ပြည့်စုံတယ်သူ့မိတာအမျိုးသမီးလေးကဘာတွေနဲ့ပြည့်စုံလဲဆိုတော့သီလနဲ့ပြည့်စုံတယ်တဲ့နံပါတ်1 သူမေရာမျိုးသမီးသည်နံပါတ်1ကိုချင်းသီလနဲ့ပြည့်စုံတယ်နံပါတ်2စံကျဲသောတရားစကားတွေကိုပြောဟောတတ်တယ်ငယ်ငယ်လေးနဲ့တော့သူ့ရဲ့အတိတ်ပါရမီတွေကအားကောင်းတဲ့အခါကျတော့တရားကိုကောင်းကောင်းဟောတတ်တယ်တဲ့သူမေရာအမျိုးသမီးလေးကနော်တရားကိုကောင်းကောင်းဟောတတ်တယ်တဲ့နံပါတ်2ကစံကျဲသောတရားတွေကိုဟောတတ်တယ်နံပါတ်3ကဘ ਹੁ တုတ္တများတယ်တဲ့ သင်သည်ကျင့်သည်ဆိုတဲ့အကျင့်နှမျိုးကိုသူကျင့်ထားတယ်နော် စာပေအနေနဲ့လဲသင်တယ်ဒါဦးဇင်းတို့အခုတရားနာတယ်ဆိုတာသင်ယူနေတာနော်ဒကာဒကမတွေအခုတုတ်တန်တွေတပုတ်ပြီးတပုတ်တပုတ်ပြီးတပုတ်ဆိုတာဖျားဟောတော်မူတဲ့တုတ်တန်ဒေသနာတွေကိုဒကာဒကမတွေတိုက်ရိုက်နာယူခွင့်ရအောင်လို့အဲ့ဒါကဒီတဲကနေမှ သင်ယူနေတာဒီတဲကနေမှ မှတ်သားစရာလေးတွေမှတ်သားရတယ်လောက်ရတယ် သင်ယူယုံနဲ့မရသေးဘူးကိုတိုင်သိတဲ့အချက်ဖះဟောကဒီလိုဟောထားတယ်ငါတို့ရဲ့ခန္ဓာကိုဟဲ့လို့ကိုတိုင်သိအောင် လုပ်ရမယ်ဆိုတော့သင်သိကျင့်သိဆိုတော့အဲ့ဒီအတိနှမျိုးနဲ့လေအခုသူ့မေတာဆိုတဲ့အမျိုးသမီးလေးကပြည့်စုံပါတယ်နော်သင်သိကျင့်သိအဲ့ဒီကနေပြီးတော့နောက်တစ်ခုကမိမိစိတ်ကိုယဉ်ကျေးအောင်ဆုံးမပြီးစားဖြစ်တယ် သူ့ရဲ့စိတ်ကိုယဉ်ကျေးအောင်လို့တမထဝိပဿနာနဲ့သူ့ရဲ့စိတ်ကိုသေးသေးချာချာထိမ့်ချုပ်ထားတယ်ထိမ့်ချုပ်ထားလို့သူ့ရဲ့စိတ်တမာတိစွမ်းအားကအရင်အကောင်းတယ်နော်မိမိစိတ်ကိုနိုင်နှင်းအောင်သူကလှုပ်ထားတော့အရင်ဘဝတွေရဲ့ဒီထုံထားတဲ့ပါရမီအဟုန်တွေကအားကောင်းတဲ့အခါကျတော့ဒီဘဝမှာသူ့တမာတိအားအရန်ကိုအားကောင်းတဲ့အဆင့်မှာပဲ သူကရှိပါတယ်ဒါကြောင့်မို့အဲ့ဒီအကြောင်းတရား၄မျိုးနဲ့ပြည့်စုံတဲ့အမျိုးသမီးလေးဖြစ်တယ်နံပါတ်1ဘာလဲသီလနဲ့ပြည့်စုံတယ်ကိုချင်းသီလနဲ့လည်းပြည့်စုံတယ်နံပါတ်2ကစံကြဲသောတရားဓမ္မတွေကိုဟောပြောပြသတတ်တယ်เนาะနံပါတ်3ကြတော့သင်သည်ကျင့်သည်ဆိုတဲ့အကျင့်တရားတွေကိုလည်းကျင့်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ နံပါတ်၄ကျတော့မိမိစိတ်ကိုယဉ်ကျေးအောင်ဆုံးမထားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုပြီးတော့အဲ့ဒီတရား၄မျိုးနဲ့ပြည့်စုံတဲ့အမျိုးသမီးလေတဲ့အဲ့ဒီအမျိုးသမီးလေဟောအသက်16နှစ်အရွယ်ရောက်တော့ခမဲတော်မေတော်တို့ကဟိုးဘက်ကနော်တိုင်းပြည်ကရှင်မင်းမင်းသားသူကလည်းငယ်ငယ်ရွယ်ရွယ်ပဲအဲ့ဒီမင်းသားနဲ့ဒီသူတို့ရဲ့မန္တဝတီမြို့ရဲ့ရှင်မင်းသမီးလေးနဲ့ လက်ထထိန်မြပေးမယ်ဆိုပြီးတော့ရှင်မြင်းနှစ်ဦးသဘောတူထားပြီးကြအဲ့ဒီသဘောတူထားပြီးတော့အဲ့ဒီအချိန်မှာပဲသူ့မေရာမျိုးသမီးလေးကခမဲတော်မေတော်တို့ကိုခွင်တောင်းတယ်ခမဲတော်မေတော်တို့တဲ့ဘိက္ခုနီမှာဝုခွင်ပေးပါတော့တောင်းတာသမီးရဲ့ဘာလို့မြန်ဒီစကားတွေလာပြောရတာလဲဘိက္ခုနီမှာဝတ်တယ်ဆိုတာသမီးလွယ်ရမြန်ထင်းလို့လား တဲ့နော်ယဟန်ဘဝဘိက္ခုနီမာတွေဘဝဆိုတာအင်မတန်ဆင်းရဲလာပါတယ်အင်မတန်ဆင်းရဲတယ်သမီးလိုတခါတည်းဟောဒီရွှေရွှေနံရွှေကြငန်းနဲ့နေရတဲ့သမီးလိုဘဝဘလို့လောက်ပြီးတော့အဲ့ဒီကလောကရန်နေအဲ့ဒီဒုက္ခတွေခံနိုင်မှာတော့သမီးရဲ့သမီးယဟန်မှာတော့မပြုတ်ပါနဲ့အိမ်မှာနေပြီးတော့အကုသိုလ်ကောင်းမှုတွေကိုပြုလိုက်စမ်းပါမိဖုရားကြီး အဖြစ်နဲ့ပဲသမီးတဲ့ ဟောဒီထီနန်းကြီးမှာပျော်ပျော်ကြီးနေပြီးတော့ကုသိုလ်ကောင်းမှုတွေပြုလုပ်ပြီးတော့ဒါစိတ်ချမ်းချမ်းသာသာနဲ့နေစမ်းပါသူ့ရဲ့အမေဖေကပြောအမေတော်ဖေတော်တဲ့အဲ့ဒီကာမဂုဏ်အာယုန်နေနဲ့မမြူဆွဲကြစမ်းပါနဲ့ဟောနော်အဲ့ဒီကာမဂုဏ်အာယုန်တရားတွေဆိုတာตายာဘွယ်ကနည်းနည်းလေးပဲရှိတယ်အဖေတို့အမေတို့ရဲ့တဲ့နော် တင်နှုံးသားရဲ့အပေါ်မှာပြားရည်ဇက်လေးတင်ထားရင်အဲ့ဒီပြားရည်ဇက်ကိုရက်လိုက်တဲ့ပုဂ္ဂိုလ်ကချိုတာလေးကနည်းနည်းပဲတဲ့ရှာကြီးကိုတင်နှုံးသားရှာလို့ခံစားရတဲ့ဒုက္ခကပိုများတယ်အခုလည်းပဲဟောဒီရူပယုံတတယုံခန္ဓာယုံရတယုံဖုဒ္ဓပါယုံဆိုတဲ့အာယုံ၅ပါးကာမဂုဏ်တရားဆိုတာရှားဖို့ရတဲ့အချိန်မှာလဲဒုက္ခရောက်တယ် ရပြီးတဲ့အချိန်တွေမှာလည်းအရာတွေကိုထိမ့်ရတာသိမ့်ရတာအင်မတန်ဒုက္ခရောက်တယ်ကဲသားဆိုတဲ့အာယုန်တွေသမီးဆိုတဲ့အာယုန်တွေဒီအာယုန်တွေကို ကြည်သမ်းပါအောင်တဲ့သားလေးတယောက်ရပြီဆိုရင်ဘလောက်ပူလောင်ရတယ်လဲအချိန်တိုင်းအချိန်တိုင်းမှာသားလေးကိုမမြင်ရရင်မတွေ့ရတာနဲ့မတွေ့နိုင်တာနဲ့ဩဟိုနာသွားပြီဟိုဟာဖြစ်မလားလို့ပူရတာနဲ့ဒီနာသွားဒီဟာဖြစ်မလားလို့ပူရတာနဲ့ သားလေးအတွက်ပူရသမီးလေးအတွက်ပူရနဲ့ဒီအာယုံကာမဂုဏ်ဆိုတဲ့တရားတွေဟာနောက်ဆုံးတော့ဒုက္ခတွေကြီးပဲပေးတာပါပဲအဲ့ဒီကာမဂုဏ်အာယုံတွေကို တွေ့တာပြီးသေပြန်ရင်လည်းအဖေတို့အမေတို့တဲ့ကောင်းတဲ့ဘဝရောက်မှမထင်နဲ့တဲ့သေဃာနာနေကြတော့သားလေးဆွဲပြီးတော့သေမယ်သမီးလေးဆွဲပြီးတော့သေမယ်ဥစ္စာရဲ့စည်းစိမ်တွေဆွဲပြီးတော့သေမယ်ဆိုရင်အဲ့ဒီသေတဲ့ပုံကိုယ်ဒီအပေဘုံကိုဆင်းရပြန်ရော သားဆွဲလို့သမီးဆွဲလို့ဒါကြောင့်မို့ဦးဇင်းတို့ဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်တော်ခါတော့ကအမျိုးသမီး၄ယောက်ဈေးတွေရောင်းပြီးတော့စီးပွားတွေရှာကြအလုပ်တွေလုပ်ကြတရားသည်ဖြစ်စေမတရားသည်ဖြစ်စေငါတို့မစင်သားနိုင်ဘူးငါတို့ရဲ့မိသားစုတွေကောင်းကောင်းစားရဖို့ကောင်းကောင်းနေရဖို့ပဲအရေးကြီးတယ်တရားတရားတွေမတရားတာတွေက နောက်မှလောလောဆယ်စားရဖို့ကအရေးကြီးတယ်ဟောအယောင်ဝယ်တွေလောက်ကြတယ် ခိုးတရားရှိခိုးမယ်လိန်တရားရှိလိန်မယ်ဟောတဘွားသာတနတ်သာစားရရင်ပြီးရောဆိုပြီးတော့လုံပြီးတော့အမျိုးသမီး၄ယောက်ဟောပြုံးဆိုတခုနဲ့သေးကြရောတဲ့သေလဲသေရောဘာသွားဖြစ်ပိတ္တာဘုံရောက်သွားတယ်ပိတ္တာဘုံရောက်သွားတဲ့အခါရောက်တော့အဲ့ဒီပိတ္တာဘုံကနေပြီးတော့အိမ်တွေဘက်ကိုလှက်ပတ်ပြီးတော့လာကြည့်လိုက်တဲ့အခါကျတော့အော်သူတို့ယောက်ျားတွေကနောက်အိမ်အောင်နေပြုတ် ဒါတွေမရတွေနဲ့သူတို့ရှားဖွေထားခဲ့တာတွေနဲ့ပျော်ပျော်ပါပါကြီး စားတောက်နေထိုင်တာကိုကြည်ပြီးတော့ဒေါသတွေချောင်းချောင်းထွက်ပြီးတော့ဩမြို့ပေါ်ကအုတ်တိုင်းပေါ်မှာတက်ပြီးတော့អော်ကြတယ်တဲ့ငါတို့ကတော့ရှားဖွေပြီးတော့မကောင်းတာတွေနဲ့ရှားခဲ့ရလို့ငါတို့ကတော့ဒုက္ခတွေရောက်လာပြီစားရမယ်နေရမယ်ထိုင်ရမယ်ဘဝကြီးကိုငါတို့ကတော့နောက်ထပ်လည်းဘလောက်နေရမယ်မသိဘူးငါတို့ရှားဖွေပေးထားခဲ့တာတွေနဲ့ အော်လင်တွေကတော့နောက်ဇနီးမယားတွေယူပြီးတော့တပျော်တပါးကြီးနဲ့နေကြတာပါလားလို့ဆိုပြီးတော့အုတ်တိုင်းကြီးပေါ်မှာတောင်တက်ပြီးတော့អော်ကြတယ်တဲ့ဒါကြောင့်မို့အဖေတို့အမေတို့တဲ့ဟာဒီကာမဂုဏ်အာယုန်နဲ့မမြူဆွဲကြပါနဲ့တဲ့ဟောဒီကာမဂုဏ်အာယုန်တရားတွေဆိုတာအင်မတန်ဒုက္ခပေးတာမြက်တွေမိလောင်နေတဲ့မြက်တွေဟာလောင်ရင်လောင်ရင်လောင်ရင်နဲ့ အကုန်လုံးအရာဝမြန်သွားပြီးတော့ဂိုင်မိလိုက်ဂိုင်တဲ့လူအကုန်လောင်းနေနော်အဲ့ဒီလိုပဲတဲ့ရူပါယုံအစင်းမျိုးစုံရူပါယုံနေလိုခြင်းလို့လိုက်တဲ့ပုဂ္ဂိုလ်အတံမျိုးစုံတတယုံတွေကိုလိုက်တဲ့ပုဂ္ဂိုလ်အနံမျိုးစုံအရသာမျိုးစုံအာယုံ၅ပါးကိုလိုက်နေတဲ့ပုဂ္ဂိုလ်တွေဟာနောက်ဆုံးတော့အဲ့ဒီကာမဂုဏ်အာယုံမီးတွေအလောင်းခံရတယ်ဒီဘဝမှာလည်း ဒုက္ခတွေများလိုက်တာတဲ့ဒီကာမဂုဏ်အာယုန်တွေကြောင့်ပဲเนาะဆိုရဲရတာတစ်မျိုးပူဆွဲရတာတစ်မျိုးရာဂတွေဖြစ်ရဒေါသတွေဖြစ်ရသားကြောင့်ဖြစ်ရဇနီးကြောင့်ဖြစ်ရတချို့သောပုဂ္ဂိုလ်တွေကိုယ့်ရသားသမီးဇနီးမယားနဲ့ပတ်သက်ပြီးတော့မခံကျင်လို့တတ်တဲ့ဟဲ့ဖြတ်တဲ့ဟဲ့ဒေါသတွေနဲ့ယင်းပြီးတော့ထောင်ထဲရောက်ရတယ်တန်းထဲရောက်ရတယ်နော်လောဘတွေဖြစ်ရတယ်ဒေါသတွေဖြစ်ရတယ်မောဟတွေဖြစ်ရတယ် မနာလိုခြင်းတွေဝန်တိုခြင်းတွေဆိုတာအကုန်ဖြစ်ရတာဘာကြောင့်လဲအဲ့ဒီကာမဂုဏ်တရားတွေကြောင့်မာတဲ့ဒီကာမဂုဏ်တရားတွေဟာနောက်ပြီးတော့ဘာနဲ့တူတော့ဆိုတော့မွေနဲ့လည်းတူတယ်အင်မတန်အစိပ်ပြင်းတဲ့မွေရဲ့ဥကောင်းလေးမြန်ကဆိုသွားကြင်လိုက်ရင်ထပေါက်တာပဲမွေကြိုက်ခံလိုက်ရလို့ရှင်အစိပ်တွေတက်ပြီးတော့ဒုက္ခရောက်ရသလိုတဲ့ဟောဒီကိလေသာအာယုံကာမဂုဏ်တရားတွေကို မမောပြီးတော့အဲ့ဒီနောက်လိုက်သွားတဲ့ပုံကိုယ်တွေကလည်းပဲဒီဘဝမှာလည်းပဲဒုက္ခတွေမျိုးစုံခံရတယ်လိုချင်တာလေးတစ်ခုကြောင့်ရောက်လဲရတဲ့ဒုက္ခမျက်နှာငယ်လိုက်ရတဲ့ဒုက္ခတဲ့ဒီဘဝတွေလားဆိုတော့မဟုတ်ဘူးတဲ့ဒီဘဝကနေတည်ပြီးတော့နောက်ဘဝတွေရောက်သွားပြန်ရင်လည်းပဲအဲ့ဒီကာမဂုဏ်အာယုန်တွေက အပယ်လေးဘုံနဲ့မှခြားပစ်တယ်ငရဲဘုံပို့တယ် နောက်ပိဋ္ဌဘုံနေပို့တယ်တလိဆံဘုံနေပို့တယ်အဲ့ဒီကိလေသာအာယုံကာမဂုဏ်တွေကို တင်းတိမ်ခြင်းရောင်ရဲခြင်းမရှိနိုင်သေးသမျှဒုက္ခပဲတဲ့အဲ့ဒီကာမဂုဏ်အာယုံတရားတွေဆိုတာလဲခမဲတော်မဲတော်တို့တဲ့နတ်ရဲ့ကာမဂုဏ်အာယုံဒီလည်းပဲဘာတစ်ခုမှမြဲတာမရှိဘူးဖြစ်ပြဲအနိစ္စတင်ညာတဲ့ခမဲတော်မဲတော်ကြီးတို့ကြည်ကြသမ်းပါ လူရဲ့ကာမဂုဏ်အာယုန်တွေထက်နတ်ရဲ့ကာမဂုဏ်အာယုန်တွေကတာတယ်အဲ့ဒီတာတာတွေကလည်းဖြစ်ပြီးတော့ပြက်တာတဲ့ဥစဉ်တို့ဖရာလောင်းတော်ဩဒီကဘာဥမှာအစမှာမန္တာတုစัจ java ရေမကြီးတဲ့ဥစဉ်တို့ဖရာလောင်းတော်ဖြစ်ခဲ့ဘူးတဲ့အဲ့ဒီမန္တာတုစัจ java ရေမကြီးဖြစ်ခဲ့တဲ့အချိန်တုန်းကဖရာအလောင်းတော်ကြီးတက်တန်းကလည်းအသင်ချေရတန်းနဲ့ကိုယ့်အသက်ကိုဘလောက်ထိရှိပြီလို့တော့မသိတော့ဘူး သက်တမ်းကနော်အဲ့ဒါကြောင့်မို့တာဝရိန္ဒာနတ်သက်တမ်းဆိုသက်တမ်း1000ဟောစတုမာရိဆိုရင်သက်တမ်း900စတုမာရိ900တာဝရိန္ဒာ1000နော်ယာမာတုတိတာအဲ့ဒါမျိုးသူ့ဟာနဲ့သူသက်တမ်းကြီးတိုးတိုးတိုးတိုးသွားတာသက်တမ်းကြီးတိုးသွားတဲ့ခါကျတော့တာဝရိန္ဒာဟာလူတို့ရဲ့သက်တမ်းနှစ်ပေါင်း100မှသူကတရက်အဲ့တော့လူတို့သက်တမ်းနှစ်ပေါင်း3ကလေး6သန်း အဲ့လိုတော့မှတ်ထားမိတာပဲလွဲနေမလားတော့မသိဘူးเนาะဦးသိမှတ်မိတာတော့နှစ်ပေါင်းလူတို့တက်တန်းနဲ့3ကရေ6တန်းလို့အဲ့လိုလို့တော့ဦးသိမှတ်မှားရင်လည်းမှားနေမှာဆိုလို့မသေးကြလို့เนาะအဲ့ဒီလောက်တက်တန်းကြာတယ်တဲ့တာဝရိန္ဒာနတ်တီရဲ့တက်တန်းဟာအဲ့တော့နှစ်ပေါင်း3ကရေ6တန်းလောက်ကြာတဲ့အဲ့ဒီတာဝရိန္ဒာနတ်တွေဟာအခုဦးဇင်းတော်နဲ့ဆိုရင်တို့ကတရက်တောင်မကုန်သေးဘူးဦးဇင်းတော်ဖြုတ်ဖြုတ်ဖြုတ်ဖြုတ်နဲ့တေသွားပြီ။ ဦးဇင်းတော်ရှေ့မှာမြင်နေရတဲ့တလိษံလေးတွေအော်အခုကြီးလာကြဗျာမိအခုသေးသွားကြဗျာမိအခုကြီးလာဗျာမိသေးသွားကြဗျာမိလို့နတ်တွေမြမာတွေကကြည့်ရင်လေလူတွေကိုအဲ့လိုမြင်ရတယ်နော်အဲ့ဒီလိုပဲတဲ့တတ်တန်းနေရာကွာတယ်ဒါပေမဲ့ဖះလောင်တော်မန္တာတုစัจ java ဝရေမင်းကြီးဖြစ်တဲ့အချိန်ကျတော့လူသက်တန်းကအသင်ချရာတန်းသဲကိုမသေးနိုင်ဘူးသူကနော်သဲကိုမသေးနိုင်တဲ့ခါကျတော့အဲ့ဒီမှာတွေ7000 4000လောက် ကလေးဘွားနဲ့နေတယ်7000 4000လောက်အိမ်ရှင်မင်းသားနဲ့ဘွားနဲ့နေတယ်ဩ7000 4000လောက်ကိုတခါတည်းတက်တန်း7000 4000လောက်ကိုရှင်မြင်းဘွားနဲ့နေတယ်နေတော့လည်းမသေးသေးဘူးမသေးတော့ဒီထက်ကောင်းတဲ့ဘုံပဲရှိလေအရှင်မင်းကြီးတဲ့စတုမာရိနတ်ဘုံဆိုတာရှိတယ်လို့ပြောတယ်ငါအဲ့ဒီကိုသွားမယ်ဆိုစတုမာရိနတ်ဘုံကြီးတက်သွားနမင်းကြီးလေးပါလဲအရှင်မင်းကြီးကြွပါကြွပါနတ်စီစိန်ခံစားပြီးတော့နေပါဆိုပြီးနေတယ်ကြာတော့ပြင်းလာပြန် ပြင်းလာတဲ့အခါကျတော့တခါပြန်ပြီးတော့ဓိတဲ့ကောင်းတဲ့နေရာရှာအောင်မယ်ဆိုတော့ဩတာဝရိန်သာရှိသေးတယ်ဆိုတာဝရိန်သာတက်သွားတရားမင်းကြီးကအော်ရှင်မင်းကြီးကြွားပါကြွားပါဆိုပြီးတော့အဲ့ဒီတရားမင်းကြီးကတခါတဲ့နတ်မြို့တော်ကြီးတဝက်ခွဲပေးတယ်တကယ်စည်းစိမ်နေခံစားပြီးနေပါဆိုပြီးတော့ခံစားပြီးနေတာတရားမင်းကတယောက်သေးတယ် तू ကမသေးသေးဘူးနောက်ထပ်တခါတရားသစ်ပေါ်လာတယ် तू ကမသေးသေးဘူး အဲ့လိုနဲ့တရားပေါင်းဘလောက်ပြောင်းသွားသလဲဆိုတော့30နဲ့3ယောက်ပြောင်းသွားတယ်30နဲ့4ယောက်မြောက်တော့လောဘဇောတက်လာပြီဒီတခါပေါ်တဲ့တရားတော့ငါတတ်ပြီးတော့တမျိုးလုံးကိုတိမ့်လိုက်တော့မယ်ဆိုတော့အဲ့ဒီစိတ်လဲပေါ်ရောကံကုန်ပြီးတော့အဲ့ဒီကနေမှတာဝရိန်သာနတ်ပြည်ကွယ်ပြောက်ပြီးတော့လူပြည်ကဥယျာဉ်ကြီးတွေရောက်တယ်အဲ့ဒီအချိန်မှာသားတွေသမီးတွေက နတ်ပြည်ကြောင့်သိခြင်းလို့အဖေပြောပါအောင်နတ်ပြည်ကြောင့်ဘလို့လဲပြောပြပါအောင်အကုန်လာမေးတာနားထောင်ကြလာကြလာကြလာကြပြောပြီးတော့ဘာပြောတော့ဆိုတော့စကားလေးတခွန်းမှပြောတယ်လောဘအလိုမလိုက်ကြနဲ့တဲ့เนาะအဲ့တခွန်းလေးပြောပြီးသေသွားတာဖះလောင်းတော့เนาะလောဘအလိုလိုက်ခဲ့လို့နတ်ပြည်ကနေကွယ်ပြောက်ခဲ့ရတယ်ဒါကြောင့်မို့အဲ့ဒီနတ်ရကမကုံစည်းစိမ်ဆိုတာအင်မတန်မှ လူထက်လူကာမဂုဏ်တွေထက်သာပါတယ်အဲ့ဒီကာမဂုဏ်စည်းစိမ်တွေဟာလည်းမြဲတယ်ဆိုတာမရှိပါဘူးတဲ့လူရဲ့မိဖုရားကြီးအဖြစ်စည်းစိမ်ဥစ္စာအဖြစ်ဆိုတာဘာပြောပွဲရရှိမှလဲအဖေတို့အမေတို့တဲ့နော်အဲ့ဒီတော့အဲ့ဒီကာမဂုဏ်တွေနဲ့သမီးကိုမဆွဲဆောင်ကြပါနဲ့သမီးအဲ့ဒီကာမဂုဏ်အာယုန်တွေကိုမလောကျင်တော့ပါဘူးတဲ့သမီးရဟောဒီခန္ဓာကိုယ်လည်းကြည်သမ်းပါဟောဒီသမီးရခန္ဓာကိုယ်ကိုအမေတို့က ဒီအပုတ်ကောင်ကြီးကိုသေချာကြည့်ကြပါဩနဲ့သမီးရဲ့ခန္ဓာကိုယ်ကြီးကလောက်တွေနဲ့ပြည့်နေတယ်မစင်တွေနဲ့ပြည့်နေတယ်ကျင်ကြီးတွေနဲ့ပြည့်နေတယ်ကျင်ငယ်တွေနဲ့ပြည့်နေတယ်ချွဲတွေပြည်တွေတလိပ်တွေနှက်တွေနဲ့ပြည့်နေတဲ့ခန္ဓာကြီးဟောဒီအပုတ်ခန္ဓာကြီးတဲ့ခမဲတော်မေတော်တို့တရေအိတ်ကြီးထဲမှာထည့်ထားတဲ့ ပိုးကောင်းနဲ့လောက်ကောင်းနဲ့နော်မစင်းနဲ့ကျင်ကြီးတယ်တရေအိတ်ကြီးနဲ့ထဲ့ထားသလိုပါပဲဟောဒီခန္ဓာကိုယ်ကြီးဟာလည်းပဲမေတို့အဖေတို့ရဲ့တဲ့မကောင်းတဲ့မစင်းနဲ့ကျင်ကြီးတယ်ချွဲတယ်တလိတ်တယ်ပြည်တယ်နှက်တယ်နဲ့ထဲ့ထားတာအမေတို့အဖေတို့ရဲ့ဟောဒီခန္ဓာကိုယ်ကြီးဟာယွန်တရားကြီးပဲဆက်ဆုပ်စရာကြီးပဲဒီခန္ဓာကိုယ်ကြီးကို ကိုကိုကိုလည်းမတရေဘူးသူများကိုကြည့်ရလဲမလိုခြင်းဘူးအဲ့ဒါဘာကြောင့်လဲ အတိတ်ကပါရမီအားကောင်းလို့ဒီဘဝမှာလည်းတရားတွေကျင့်ထားလို့တရားတွေကျင့်ထားတဲ့အခါကျတော့ဥစဉ်တော်တရားဓမ္မတွေအခုဥစဉ်တော်အတုပကမ္မထံဒါကတိုက်ရိုက်အခုဥစဉ်တော်တာမန်ပေးတဲ့အခါဆိုတော့တိုက်ရိုက်ပေးတာပေါ့ပုံမယ်ပုတ်ရမယ်သဘောကြီးပွားမယ်သဘောကြီးယွန်စရာကြီးဆက်ဆုပ်စရာကြီးဆိုဒါကဥစဉ်တော်အလွယ်ရှုခိုင်းတဲ့နည်းရှုခိုင်းတာတရားဓမ္မတွေအတွက်ဒါကလွယ်လွယ်နဲ့ညံလေးတွေပွင့်လာအောင်လို့ပါရမီလေးတွေရလာအောင်လုပ်ပေးတာ တကယ်တမ်းဆိုရင်တော့ဦးဇင်းတို့ကတမာတိမွေးပြီးမှကြည်တာဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုပြီးတော့ဝင်လေအစဝင်လေအလယ်ဝင်လေအဆုံးမှာအကုန်သိပြီးတော့တခါတည်းကိုတမာတိကို မွေးမျိုးပြီးတော့ကြည်လိုက်တဲ့အခါကျတော့အဲ့ဒီမှာဘာတွေရလာလဲဆိုတော့ပရိကာမနမိတ်ဩဃနမိတ်ပရိဘာဂနမိတ်ဆိုတဲ့နမိတ်အလင်းတွေရသွားတာနာသီဝလေးတစ်ခုပဲเนาะ ဒါဦးဇင်းတို့အရင်လောက်ခဲ့တုန်းကတော့1နှစ်3လေးရေတွက်တာပေါ့ဝင်လေထွက်လေမှဝင်လေတစ်ခုကိုပဲကောက်ယူပြီးတော့ဝင်လေ1ဝင်လေ2ဝင်လေ3ဆို1ကနေ8ထိ1ကနေ8ထိအကြိမ်ကြိမ်ရေတွက်ပြီးတော့စိတ်ကိုဖမ်းလိုက်တဲ့အခါမှာတဏှာကြီးနှစ်နာရီလောက်စိတ်ကဘေးမပြေးတော့ဘူးဆိုအဲ့မှာနမိတ်တွေပေါ်လာလင်းပြီးတော့ကြည်လာတဲ့နမိတ်အဲ့ဒါကိုပရိကာမနမိတ်လို့စာလို့ခေါ်တယ်နော် ပိုးဆုံးကျူးတွေပေါ်လာသလိုသူကစာမှာပြတာတော့ပရိကာမနမိတ်ဆိုတာအရာအထောင်သိမ့်တန်းရှိတယ်တဲ့အချို့လေကတိမ်တိုက်တွေပေါ်သလိုနော်ပေါ်လာတာအဲ့ဒီဟာကိုမှတခါတည်းတတိထားပြီးတော့ဆက်ပြီးတော့အဲ့ဒီမှာဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုအဲ့ဒါရှူရင်းရှူရင်းရှူရင်းနဲ့ပဲတမာတိတွေအားကောင်းပြီးတော့အဲ့ဒီပရိကမ္မနမိတ်ကနေဥက္ကနမိတ်ပရိဘာဂနမိတ်ဆိုတဲ့အဲ့ဒီကနေမှပရိဘာဂနမိတ်နဲ့ဥပစာရတမာတိဆိုတာ သူတို့ကခက်ဆင်တင်ပေါ့နော်ဇံရက်ရှိရရောက်တဲ့တမာတိဆိုပြိပါကနမိတ်ကြောင့်အဲ့ဒီ level ဝန်းကျင်ရောက်သွားတယ်အဲ့ဒီလိုမျိုးတမာတိကိုမွေးပြီးတော့တခါတခါဒီခန္ဓာကိုယ်ကြီးကြည့်လိုက်တဲ့ခါကျတော့ဝမ်းပိုက်နေရတော့ဘွားဘွားဘွားနဲ့အိုးပေါက်ထွက်လာပြီးတော့ကိုတခါတဲ့ညံနဲ့ကြည့်နေရင်ကြည့်နေရင်နဲ့ကိုတခါတဲ့အဲ့မှာပိုးတွေလောက်ပြီးတဖွာဖွာကြလာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့ဟာငါခန္ဓာကြီးအပုတ်ကြီးပါလားအပွားကြီးပါလားယွန်စရာကြီးပါလားဆက်ဆုပ်စရာကြီးပါလား ကြည်နေရင်ကြည်နေတာတကောလုံးပိုးတွေလောက်တည်းအကုန်စားကုန်တာတကောလုံးပိုးတွေလောက်တည်းအကုန်စားပြီးတော့အဲ့ဒီမှာခန္ဓာကိုယ်ကြီးအသားတွေအကုန်ကုန်သွားပြီးတော့မှတခါတည်းအယောကြီးပဲကြမ်းလာတာအဲ့ဒီကနေမှအဲ့အယောတွေကနေမှတခါထပ်ပြီးတော့အဲ့ပေါ်မှာပြန်ရွှေရင်နောက်ဆုံးအမုံတွေကြဒါကတမာဒီအားရှိတဲ့ပုံကိုများကရှုလိုက်လို့ရှိရင်အဲ့ဒီလိုအာတုဘအဲ့ဒါမျိုးသွားမြင်တယ်ဒါကအဲ့ဒီတမာဒီအားကောင်းကောင်းနဲ့ရှုတဲ့လမ်းတော့ အဲ့တော့အခုဒီသူမေရာဆိုတဲ့အမျိုးသမီးလေးကကြည်တဲ့စိတ်ကိုနိုင်နေအောင်ဆုံးမထားတဲ့ပုံကိုဖြစ်နေပြီသူတို့စိတ်တွေကိုတော်တော်ကိုနိုင်နေနေပြီမက်တွေဖိုးနေတာမရသေးတာပြောရရင်တော့တမာရီအားကောင်းနေတယ်ဒါတမာရီကိုလည်းဦးဇင်းတို့ဒကာဓမ္မတွေလောက်ရမယ်နော်တမာရီမပါဘဲနဲ့ဒကာဓမ္မတွေဟာဝိပဿနာဝိပဿနာဗဇတ်ဝိပဿနာကြီးပဲမရဘူးတက်တေတာကြာတာနောက်ဆုံးတော့ဝဲလက်ခံနေတာ ဝဲလက်ခံနေတာနော်အာတချို့တလေကဟောတမထမလိုပါဘူးဝိပဿနာတန်းရှုရပါတယ်ဆိုပြီးတော့အဲ့ဒါမျိုးတွေနဲ့လောက်တဲ့ခါကျတော့ဒီတမထဘိုင်းကိုဟိုသိမလောက်ချင်ကြတော့တကယ်တမ်းကတော့တမထကိုအကောင်ကောင်ဖြစ်အောင်လုပ်ရဦးဇင်းတို့မက်ကင်၈ပါးမှာသီလမက်ကင်၃ပါးတမာတိမက်ကင်၃ပါးပညာမက်ကင်၂ပါးသီလတမာတိပညာ၃ခုကိုသူကကြော်ပြီးသွား သုံးခုသူ့အနေနဲ့သူသွားတာအထိတ်ကိုတခါတည်းသီလမဖြစ်ဘဲနဲ့ဝိပဿနာတန်းရှုတမာတိမလုပ်ဘဲနဲ့ဝိပဿနာရှုလို့မရဘူးအဲ့တော့သူ့အနေနဲ့သူကိုအဲ့တမာတိတွေအားကောင်းအောင်ကိုယ်ကိုဝင်လေထွက်လေမှတ်မှတ်တွန်းနေကန်နေမှတ်မှတ်ရုပ်ပေါ်မှာကြိုက်တာတစ်ခုကိုရှုပေါ့နော်အဲ့တော့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးပေါ်မှာမိမိဘလို့ပဲရှုရှုတမာတိရအောင်ရင်လောက်ရအောင်အဲ့ဒါမျိုးလောက်တဲ့အခါကြတော့မှအခုသူမေရာဆိုတဲ့အမျိုးသမီးလေးက အခုဒီတရားတွေကိုသူ့အမေနဲ့အဖေကိုပြောနေတာကာမဂုဏ်ရဲ့အပြစ်တွေကာမဂုဏ်တရားတွေဆိုတာအမေတို့အဖေတို့ရဲ့တကက်ตาရပွဲလေးကနည်းနည်းပဲရှိတယ်တဲ့အမေတို့အဖေတို့เนาะအခုထီးနှန်းနေနဲ့စီစိန်နေနဲ့ပေးလိုက်လို့မိဖုရားကြီးတော့ဖြစ်ရပါပြီဟောပူလောင်းနေရမှာဘယ်နိုင်ငံကလာတိုက်မလဲဟာလဲပူရတာတမျိုးစီစိန်ဘသူကမြတ်လူမှလဲစိုးရရတာတမျိုးဒီစီစိန်နေဥစ္စာတွေအပေါ်မှာကြည်ကြည် ကြည်ကြည်ကြည်ကြည်ပြီးတော့ဘယ်နေ့မှငါဒီစည်းစိမ်ဥစ္စာတွေရုပ်လျော်သွားမလဲကုံဆုံးသွားမလဲဆိုတာကြည်ကြည်ပြီးတော့ပူပန်နေရမှာစိုးရိမ်နေရမှာကိလေသာအာယုံကာမဂုဏ်တွေဆိုတာအိုးတခါတည်းအယောနွားရဲ့အယောလေးမှာတာလီတာကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်လှိတတ်တဲ့ပုဂ္ဂိုလ်ကအသားတွေကိုအကုန်ချစ်ယူပြီးတော့အဲ့ဒီနည်းနည်းလေးကတ်နေတာလေးရှိတဲ့အယိုးလေးပြစ်ချထားတော့ ခွင်းကတကောင်ကအဲ့ဒီအယောကိုအာရပါရသူကလည်းကြိုက်လိုက်စားလိုက်ကြိုက်လိုက်စားလိုက်ငတ်နေတဲ့ခွင်းကတကောင်ကအဲ့ဒီအယောကိုနော်တခါတည်းသူ့တရေနဲ့သူ့ဟာနဲ့သူပြန်ပြန်ပြန်ပြန်ပြီးတော့ဒီရဲ့အရာသာလေးကိုခံစားနေတယ်လို့ပဲတဲ့ကိလေသာအာယုံကာမဂုဏ်တွေဆိုတာလည်းပဲအဲ့ဒီအမေယောခွင်းကကြိုက်တယ်လို့ပါပဲနော်ခွင်းကကြိုက်တယ်လို့ပဲတဲ့ဘာမှ တကယ်ရတော့ကိလေသာအယုံကာမဂုဏ်တွေဆိုတာခံစားပြီးတော့လည်းပြီးတော့အကုန်ပြက်ကုန်တာဘာတစ်ခုမှအနှစ်သာရမရှိဘူးအဖေတို့အမေတို့တဲ့နော်အဲ့ဒါကြောင့်မို့အဲ့ဒီအနှစ်သာရမရှိတဲ့ဒီထီးတွေနတ်တွေစိသိမ့်တွေကာမဂုဏ်တွေနဲ့လည်းသူ့ကိုမဆွဲဆောင်မာတော့နဲ့နောက်ပြီးတော့ဟာဒီလိုပုတ်ပွားနေတဲ့ဟာဒီခန္ဓာကိုယ်ကြီးကိုအမေတို့ဘသူ့ကိုပေးကျင်တာတော့ဟာဒီခန္ဓာကိုယ်ကြီးဟာတမီကြည်ရတဲ့အခါကျတော့အပုတ်ကြီးအပွားကြီး မစင်းတဲ့ခြင်းကြီးတွေချွဲတယ်ပြည်တယ်တလိပ်တွေနှက်တယ်နဲ့ပြည့်နေတဲ့ခန္ဓာကြီးတရေအိတ်ထက်မှာထယ်ထားတဲ့ပိုးတွေလောက်တွေထယ်ထားတဲ့ဟာမျိုးကြီးဟောဒီခန္ဓာကိုယ်ကြီးကိုအမေတို့အဖေတို့ရဲ့တဲ့အတွင်းအပြင်လှမ်းပြီးမြန်ထားလိုက်ကြည်သာကိုမွေးပါတယ်ဆိုတော့ကိုကိုမွေးပါတယ်ဆိုတော့အမေရင်အဖေရင်တွေတောင်မှနှာခေါင်းကိုပိတ်ပြီးထွက်ပြေးကြမယ်ဒီခန္ဓာကိုယ်ကြီးကအတွင်းပြန်တာအကုန်လှမ်းကြည်သာတဲ့ အတွင်းထဲကဥရဲကလေးသားတွေကျင်ကြီးတွေကျင်ရတွေငါမွေးထားတဲ့ငါသားလေးရဲ့ငါသမီးလေးရဲ့ဒါတွေဆိုပြီးတော့အမေတို့အဖေတို့သေချာကြည့်ပါနှာခေါင်းပိတ်ပြီးထွက်ပြေးမှအမေတို့အဖေတို့တဲ့ဒါဟာ तू ကပြောချင်လို့ပြောတာမဟုတ်သူ့ရဲ့ညံနဲ့ तू ကမြင်နေတာတွေအဲ့ဒီသူ့ရဲ့ညာနဲ့မြင်တယ်လို့ဒီခန္ဓာကိုယ်ကြီးဟာဘာတစ်ခုမှတက်မဲ့စရာမရှိဘူးတွေ့တာစရာမရှိဘူးနှစ်သက်စရာမရှိဘူးအမေတော်ဖေတော်တဲ့ဒီခန္ဓာကိုယ်ကြီးဟာ ကြီးတယ်ငှက်တယ်ခွဲတယ်လင်းတာတယ်အဲ့ဒီဟာတွေကဒီအကောင်ပုတ်ကြီးတည်ပြီးတော့များတုတ်တန်ကိုသွားပြီးတော့ပြစ်ပြီးဆိုရင်ကြေးတယ်ခွဲတယ်လင်းသားတွေကလာပြီးတော့စားကြမယ်လိုက်ပို့ကြတဲ့အမေတွေအဖေတွေဆွေတွေမျိုးတွေကလည်းပဲတုတ်တန်ကိုလိုက်ပို့ပြီးရင်အိမ်ရောက်တော့ဘာလို့မှာတော့ဒီနေ့မတန်မှုဟဲ့ငါတုတ်တန်ကိုသွားပို့ပေးခဲ့ရပြီဆိုပြီးတော့လိုက်ပို့ပေးတဲ့အမေရင်အဖေရင်တွေကိုယ်တိုင်ကတော့မှ အိမ်ပြန်ရောက်ရင်ခေါင်းတွေလျှော်တယ်ရှိသမျှအဝတ်တွေအကုန်ဖွတ်ကြတယ်အဲ့ဒီသုတ်တံမှာကင်ခဲ့တဲ့သားရဲ့သမီးရဲ့အလောင်းအပုတ်ကောင်လေးကိုကင်ထားတဲ့လက်တွေကိုလည်းအိမ်ပြန်ရောက်တော့ကြာကြာနာနာဆေးကြောပြီးတော့ပြစ်ကြပါတယ်တဲ့အမေတို့အဖေတို့ရဲ့တဲ့ငါပြောတုံးလောက်တောင်မှတန်ဖိုးမရှိတဲ့ဟောဒီခန္ဓာကြီးပါတဲ့တဲ့အခါကျတော့နော် ဘာလောက်ကြပြီလဲသေတဲ့အခါကျတော့တုတ်တန်းနေမှာသွားပြီးတော့ပြစ်ကြပြီတဲ့တုတ်တန်းနေမှာသွားပြစ်ကြတော့ဘာတွေဖြစ်တယ်လဲမြေကြီးတွေကိုပဲတိုးပွားစေပါတယ်တဘွားပြီးတဘွားအမေတို့အဖေတို့ဟောဒီခန္ဓာကိုယ်ကြီးကိုသေလို့ကြခဲ့ရတဲ့အယောတွေကိုပုံထားမယ်ဆိုရင်ဟောဒီဝေပုံလတောင်ကြီးထက်တောင်မှများပါလေအောင်မယ်လို့ဘုရားကဟောခဲ့ပါပြီ မြတ်စွာဘုရားဟောခဲ့တယ်အဖေတို့အမေတို့ရဲ့တဲ့သားတို့သမီးတို့ရဲ့ခန္ဓာရဲ့အယောတွေကိုဒါစုစုစုစုပြီးတော့ထားမယ်ဆိုရင်ဟောဒီဝေပုံလတောင်ကြီးလောက်မကဘူးဒါကဒီကဘာတွေမဲ့ရှိသေးတယ်ဒီကဘာတွင်မှာသေခဲ့ရတဲ့ဘဝတွေဒီကဘာတွင်မှာဆုံးခဲ့ရတဲ့ဘဝတွေရဲ့အယောတွေကိုစုထားမယ်ပုံထားမယ်ဆိုရင် ဝေပုံလာတောင်ကြီးလောက်မကဘူးတဲ့ဒါကြောင့်မို့အမေတို့အဖေတို့ဟောဒီဘဝခန္ဓာကြီးတည်ခဲ့ရတာတွေလည်းမြခဲ့ပါပြီ။အိုခဲ့တာတွေလည်းမြခဲ့ပါပြီ။နာခဲ့တာတွေလည်းမြခဲ့ပါပြီ။ဒီလိုမြတ်စွာဘုရားသာသနာတော်တွေမှာအိုခြင်းဒုက္ခနာခြင်းဒုက္ခတည်ခြင်းဒုက္ခတွေလွတ်ရာဖြစ်တဲ့နိဗ္ဗာန်ကြီးရှိပါရဲ့တန်းနဲ့ဒီကာမဂုဏ်တွေထဲမှာတဝဲလဲလဲနဲ့ပြန်ပြီးတော့နေရတဲ့ဘဝကိုတမိမလိုချင်တော့ဘူး။မြတ်စွာဘုရားရဲ့ တရားတော်တွေကိုကျင့်ပြီးတော့အိုခြင်းဒုက္ခလွတ်ရာကြီးလည်းရှိတယ်နာခြင်းဒုက္ခလွတ်ရာကြီးလည်းရှိတယ်သေခြင်းဒုက္ခကြီးလည်းလွတ်ရာရှိတယ်အိုဒုက္ခတွေနာဒုက္ခတွေသေဒုက္ခတွေလွတ်ရာကြီးရှိပါရဲ့တန်းနဲ့အိုခြင်းနာခြင်းသေခြင်းတွေကိုပဲဘာလို့ထပ်ပြီးတော့ယူမှာလဲဒီစည်းစိမ်နဲ့ဒီဟာတွေနဲ့နေရင်နောက်ထပ်အိုရအောင်မယ်နာရအောင်မယ်သေရအောင်မယ်တဲ့ဒါကြောင့်မို့ အဲ့ဒီလိုအောဒုက္ခတွေနာဒုက္ခတွေသေဒုက္ခတွေမရတဲ့နိဗ္ဗာန်ကိုပဲသမီးလိုချင်ပါတယ်သမီးကိုခွင့်ပြုပါသမီးခွင့်မပြုနိုင်ဘူးသမီးကိုအနိကရတ္တဆိုတဲ့ရှင်မယင်မင်းမြတ်နဲ့သမီးနဲ့လက်ထပ်ပေးမယ်အလုံးအမေတို့အဖေတို့သဘောတူပြီးပြီသမီးကလည်းအရွယ်ငယ်တော့အနိကရတ္တဆိုတဲ့သရောသားကလည်းရှင်မြင့်သားကလည်းအရွယ်ငယ်တော့မှသမီးတို့သားတို့ကိုလက်ထပ်ပေးမယ် ဟိုဘက်တိုင်းနိုင်ငံဒီဘက်တိုင်းနိုင်ငံရဲ့နှစ်ခုမှာအက္ခမဟတိမိဖုရားကြီးအဖြစ်နဲ့ပဲသမီးပျော်ပျော်ကြီးစံသားပြီးတော့နေသမ်းမှာသမီးကိုခွင့်မပြုနိုင်ဘူးအမေတို့အဖေတို့ခွင့်မပြုနိုင်ရင်တော့နေပါတော့သမီးကတော့လုံးဝမကိုလက်ထချင်းကိုတော့မလုံနိုင်တော့ဘူးဆိုပြီးတော့အဲ့ဒီမှာတင်ခန်းနဲ့သွားပြီးတော့ဘာလုပ်တော့ကဲစားလည်းမစားတော့နေပဲစီတော့ ထားလိုက်တော့မယ်ဒီအခက်အခဲကြီးကို तू ကြော်လွှားရတော့မယ်အနိကရတ္တသရောသားကလည်းဟိုကလာနေပြီဟော तू နဲ့လက်ထပ်ဖို့ရာအတွက်ဟိုဘက်မျိုးကထွက်လာပြီမကြခင်ရောက်လာတော့မယ်အနိကရတ္တသရောသားနဲ့လက်ထပ်ဖို့ရာအတွက်ငါဒီဘွဲ့မှာအပြတ်သားဆုံးဆုံးဖြတ်ချက်ကြီးကိုငါချမှရတော့မယ်ဆိုပြီးတော့သူ့မိရာအမျိုးသမီးကဘာလုပ်လဲသူ့ရဲ့ခေါင်းကဆပင်ကိုတန်လျက်နဲ့ဖြတ်ပလိုက်တယ် ခေါင်းကသပင်တွေကိုတန်လျက်နဲ့ဖြတ်ရှေ့မှာချချပြီးတော့အဲ့ဒီသပင်တွေကိုဆင်ញင်နဲ့သုံးတတ်တယ်။ဩဒီသပင်တွေဟာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားခေါင်းပေါ်နေတော့ကတော့ငါသပင်ငါသပင်ငါသပင်နဲ့လုံနေတာအဲ့ဒီသပင်လေးတပင်အခုပြတ်တဲ့သပင်လေးအဲ့ဒါလေးအခုထမင်းခွက်တဲ့ဟင်းခွက်တဲ့ကြတဲ့အခါကျတော့ယွန်ညတယ်ခန္ဓာကိုယ်မှာတွေ့ကနေတော့ကအဟုတ်ထင်ခဲ့ကြတယ် ခန္ဓာကိုယ်ကနေပြီးတော့ကျွတ်သွားတဲ့အခါကျတော့သွားလေးတစ်ချောင်းအပြင်ကျွတ်ရင်မလိုချင်တော့ဘူးဆံပင်လေးတစ်ခုအကျွတ်ကြလာရင်အပြင်ရောက်ရင်မလိုချင်တော့ဘူးဒီခန္ဓာကိုယ်ပေါ်မှာရှိနေတော့ကတော့အသားတွေအရည်တွေအကြောတွေအရော့တွေမျက်လုံးတွေသွားတွေဆံပင်တွေခြေသက်တွေလက်သက်တွေအကုန်လုံးကတော့ကိုယ့်ဟာကိုယ်ဟုတ်လာပြီကောင်းလာပြီလို့ထင်နေကြတာတကယ်တမ်းကျတော့အော်ယွန်တရားဆက်ဆုပ်စရာတွေပါလား ဒီဟာတွေဟာဘာမှတာယာဘွယ်မရှိအကုန်လုံးယွန်တရားတွေပါလားဆက်ဆုပ်စရာတွေပါလားလို့သံမင်းခြေသက်လက်သက်သွားရေသာကျော်ရိုးတွင်ခြင်းသည်အညွတ်ဦးသိန်ဦးမကျင်ကြီးကျင်ငယ်ချွဲပြီးတလိတ်နှက်ဆိုတဲ့အဲ့ဒီ30နဲ့နှစ်ခုထာသတွေကိုအဖမှန်အထက်ထပ်ပြန်ပြီးသုံးတတ်နေတာဒီခန္ဓာကိုယ်မှာတင်းပြီးတော့လောကရန်တရားတွေကျန်လာပြီလမ်းက ကိုကလိုချင်တာကယဟန်ပြုတ်ခြင်းနဲ့ဘိက္ခုနီမပြုတ်ခြင်းနဲ့ဘဝကိုကထိနန်စီသိမ့်နေခံစားရမယ်အမေဖေတွေရွေးတဲ့လမ်းကတမျိုးအဲ့ဒီတော့ဘဝတစ်ခုမှာဒီအချိန်မှာငါရဲ့စိတ်ကိုငါတည်ငြိမ်အောင်ထားရတော့မယ်ငါဆုံးဖြတ်ချက်တွေကိုငါချရတော့မယ်အဲ့တော့သူ့ရဲ့ခန္ဓာကိုယ်မှာတင်ပြီးတော့ဟာဒီ32ကုဋ္ဌသားတွေအပေါ်မှာအကုန်ကုန်အဖမှန်ထထကိုဆင်ញင်ပြီးတော့သုံးသပ်ပြီးတော့ပွားများပြီးတော့နေတယ် အဲ့လိုဆင်ញံသုံးတာပွားများပြီးတော့နေတဲ့အချိန်မှာဩအနိကရတ္တသရောသားကလည်းရောက်လာပြီးတော့သူ့ရဲ့အမေဖေနဲ့အတူအဲ့ဒီမှာနေအရှင်မတဲ့လက်ဦးလေးချီပြီးပြောချတာမိဖုရားကြီးအဖြစ်နဲ့ပြောပြောနေလိုက်စမ်းပါမိဘတွေငိုကြရတယ်ယိုကြရတယ်မိဘတွေကိုစိတ်ချမ်းသာအောင်ထားပါ အဂမေတိမိဖုရားကြီးအဖြစ်နဲ့စိတ်ချမ်းသာအောင်ထားပေးပါမယ်ရှင်မပြောတာအနိဂရတာသရောသားရဲ့ထံကိုဟော သူ့ရဲ့ဆပင်ကိုပြစ်ပြီးတော့ပေးလိုက်တယ်အနိဂရတာတဲ့အဲ့ဒီဆပင်တွေကြည်သမ်းပါအဲ့ဒီဆပင်တွေဟာဗာမြန်ตายပွဲရှိလဲဗာမြန်နှစ်သက်ပွဲရှိလဲ အဲ့ဒီခန္ဓာကိုယ်မှာထွက်ပေါ်လာတဲ့အရာတွေမှန်သမျှဟာယွန်တရားတွေကြီးပဲဆက်ဆုပ်စရာတွေကြီးပဲရှိတယ်တဲ့အဲ့ဒီယွန်ပွဲဆက်ဆုပ်ပွဲဖြစ်နေတဲ့အဲ့ဒီခန္ဓာကိုယ်ကို လူမိုက်တွေကပဲနှစ်သက်တယ်ပညာရှိတွေကမနှစ်သက်ဘူးဘာလာနံပိပတ္တိတံအော်လူမိုက်တွေကတော့ဟာဒီခန္ဓာကိုယ်ကြီးကို တောင့်တကြတယ် လူမိုက်တွေကတော့ตายရဝယ်လို့ထင်တယ်ပညာရှိတဲ့သူတော်ကောင်းတွေကတော့ဟာဒီခန္ဓာကိုယ်ကြီးဟာအပုတ်ကြီးပါလားအတော်ကြီးပါလားယွန်တရားကြီးပါလားဆက်စုပ်ဆရာကြီးပါလားလို့ပညာရှိသူတော်ကောင်းတွေကတော့ဟာဒီခန္ဓာကိုယ်ကြီးကိုယွန်ပွဲဆက်စုပ်ပွဲလို့မြင်တယ်အဲ့ဒါကြောင့်မို့ဒီခန္ဓာကိုယ်ကိုရှုပြီးတော့ပညာရှိတွေကဒုက္ခလို့မြင်တယ်ဒုက္ခလို့မြင်လို့မလောခြင်းတော့တမှုရိယာကိုပယ်တာ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 ခံစားတဲ့ဝေဒနာတွေကလည်းမမြဲဘူးမှတ်သားတဲ့တင်ညာကလည်းမမြဲဘူးသင်္ခါရတရားတွေကလည်းမမြဲဘူးဝိညာဉ်တရားတွေကလည်းမမြဲဘူးခန္ဓာ၅ပါးယုံနဲ့တရားတို့ဒီမမြဲတဲ့အနိစ္စရဲ့သဘောဆင်းရဲတဲ့ဒုက္ခရဲ့သဘောအစိုးမရတဲ့အနတ္တရဲ့သဘောလို့ပိုင်ပိုင်ခြားခြားညံနဲ့မှမမြင်ကြလို့ဒီခန္ဓာကိုယ်ကြီးကိုตายဝဲလို့ထင်ကြတယ်နှစ်သက်ဖွယ်လို့ထင်ကြတယ်ဒီခန္ဓာကိုယ်ကြီးရဲ့အပုတ်တွေလည်းမသိအပွားတွေလည်းမသိ ခန္ဓာလည်းမသိအာယတနာလည်းမသိဓာတ်လည်းမသိပဲနဲ့အဝိဇ္ဇာရဲ့တဏရဲ့ဥပါဒရဲ့ကံရဲ့ဆိုတဲ့အကြောင်းတရားပြုပြင်ပြီးတော့တဘွားပြီးတဘွားသွားနေကြတာအဝိဇ္ဇာအမှောင်တွေဟာဖုံးပြီးတော့တဏလိုချင်မှုလေးနဲ့ကံတွေကို ပြုတ်ခဲ့ကြလို့ဘဝတွေရကြရပြီလူဖြစ်ကိုရတဲ့အခါကျတော့လူဘဝကိုရပြီအဝိဇ္ဇာရဲ့တဏရဲ့ကံရဲ့ဥပါဒံရဲ့ အဝိဇ္ဇာတဏဥပါရံကံဆိုတဲ့အကြောင်းတရားတွေကြောင့်လူဘဝကိုရတယ်အခုအိုရအောင်မယ်နာရအောင်မယ်သေရအောင်မယ်တဲ့အဲ့ဒီအောဒုက္ခတွေနာဒုက္ခတွေသေဒုက္ခတွေတဘွားပြီးတဘွားရကြတာခန္ဓာမှန်မသိလို့အာယတနာမှန်မသိလို့ဓာတ်မှန်မသိလို့ရနေကြတာခန္ဓာအာယတနာဓာတ်သစ္စာတွေကိုဒုက္ခလို့လည်းမသိဘူးသမှုရိယာကိုလည်းမပယ်နိုင်ဘူးဘာလို့လဲဒုက္ခမသိလို့သမှုရိယာကို မပယ်နိုင်တာ ဒါကြောင့်မို့ဒုက္ခကိုမမြင်လို့ပါတဲ့အဖေတို့အမေတို့အဲ့ဒီဒုက္ခတွေကိုအဖေတို့အမေတို့မြင်အောင်သေးသေးချာချာကြည့်လိုက်ကြသမ်းပါခန္ဓာရဲ့အပြစ်တွေကိုမြင်အောင်ကြည့်လိုက်ကြသမ်းပါအမေတို့အဖေတို့ဆိုတော့အနိကရတ္တသရောသားနဲ့အမေတွေအဖေတွေက မျက်ရည်ကြကြတယ်တဲ့သမီးကတရားပြန်ဟောနေတာနော်သူ့မေရာဆိုတဲ့အမျိုးသမီးလေးကသူ့ရဲ့အမေတို့အဖေတို့နောက်သူ့ရဲ့ လက်ထပ်မဲ့နော်အနိကာရတာသရောသားတို့ကို ပြန်ပြီးတော့ဟောနေတဲ့အခါကျတော့မျက်ရည်ကြတာကိုကြည်ပြီးတော့အမေရောအဖေရောတဲ့အခုအဲ့ဒီမျက်ရည်ကြရတယ်ဆိုတာတဘွားတယ်မဟုတ်ဘူးတဲ့မြတ်စွာဘုရားကဟောခဲ့ပါတယ်အမေရောအဖေရောကြတယ်မျက်ရည်တွေနဲ့အခု သမုဒ္ဒရာကြီး၄စင်းနဲ့ကမျက်ရည်တွေနှိုင်းရှင်လိုက်ရင် အမေရောအဖေရော သားကြောင့်ကြာရတဲ့မျက်ရည်သမီးကြောင့်ကြာရတဲ့မျက်ရည်လင်သေးလို့သားသေးလို့ဇနီးသေးလို့ဆွေသေးလို့မျိုးသေးလို့ကြာခဲ့ရတဲ့မျက်ရည်တွေဟာဘဝတန်တရာမဟောဒီပင်လေသမုဒ္ဒရာတွေကရေလောက်မကတော့ပါဘူးဥစဉ်တော်ဘဝတွေဖြတ်တန်းတိုင်းဖြတ်တန်းတိုင်းမှာရောက်တဲ့ဘဝတိုင်းမှာဘဝတိုင်းမှာလင်ရှိလိုက်သားရှိလိုက်သမီးရှိလိုက်ဆွေရှိလိုက်မျိုးရှိလိုက် ဆွေတွေမျောတယ်လင်တယ်သားတွေသေပြီဆိုတာနဲ့တပြိုင်နက်တည်းကြာရတဲ့မြက်ရည်တွေစူပေါင်းနာထရင်မြတ်စွာဘုရားကဟောဒီသမုဒ္ဒရာကြီးလေးစင်းတဲ့ကရေတွေထက်တောင်များတယ်လို့ဟောခဲ့ပါတယ်မငိုပါနဲ့တဲ့အမေတို့အဖေတို့နောက်ထပ်ဘဝတွေကိုထပ်ပြီးတော့သွားရရင်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တတ္တိတတ္တသုတ်ဆိုတာရှိပါသေးတယ်တဲ့မြတ်စွာဘုရားက တတိတရတုမှာဘာဟောခဲ့တယ်လဲဆိုရင်ချစ်သားတော်တဲ့မင်းတော်ကိုတစုံတယောက်သောပုဂ္ဂိုလ်ကနိဗ္ဗာန်ကိုရအောင်ငါပို့ပေးမယ်သောတာပန်ဖြစ်အောင်လုပ်ပေးမယ်ဒါပေမဲ့မင်းမနက်ကိုလှမ်းချက်တရားနေ့ကိုလှမ်းချက်တရားညနေကိုလှမ်းချက်တရားတနေ့ကိုလှမ်းချက်300နဲ့အထောခံနိုင်ရင်တော့မင်းကိုနိဗ္ဗာန်ပို့မယ်ဆိုရင်တကယ်ရာရောက်မယ်ဆိုရင် ခြေသားတို့ လှန်ချက်300ထိုးခံပြီးတော့လိုက်သွားစမ်းပါဒါပေမဲ့300ကတရက်တည်းမဟုတ်ဘူးနော်တဲ့နှစ်ပေါင်း100ထိုးခံရမှာတနေ့ကိုလှမ်းချက်ပေါင်း300နဲ့နှစ်ပေါင်း100ထိုးခံရပြီးတော့နိဗ္ဗာန်ကိုရမယ်ဆိုရင်တကယ်ပေးနိုင်ရင် လိုက်တာသွားသားမှာမင်းတို့အတွက်တန်တယ်။ဘာဖြစ်လို့တန်တာတော့ဆိုတော့ဥစဉ်တို့နိဗ္ဗာန်မရရင်နောက်ဘဝတွေမှာလယ်လိခံရတဲ့ဘဝ။ အစိမ့်နဲ့ခုတ်တာခံရတဲ့ဘဝလှမ်းနဲ့ထိုးခံရတဲ့ဘဝသွေးမြေကြရတဲ့ဘဝတွေဟာအဲ့ဒီတနေ့လှမ်းချက်300နှစ်ပေါင်း100ထက်သားတယ်ဦးဇင်းတို့ရှေ့မှာကြည့်လိုက်ကြက်ကလေးတွေငှက်ကလေးတွေခွေးလေးတွေကိုရှေ့တွေမှာတတ်စားခံရတယ်နော်အဲ့ဒီခွေးတွေတန်စားတဲ့နေရာတွေမှာရောက်တဲ့နေရာကြတော့လေအိုးခွေးတွေကိုတခါတည်းထူဟာနှက်ဟာလေဘင်းတွေလှီဟာဝတ်တွေတတ်တဲ့နေရာကြတော့လေအော်ဟေ့ ညင်ညူတဖြတ်ဩနွားတွေတန်နေတဲ့နေရာတွေမှာလည်းဒီတိုင်းမှာပဲတခါတည်းအော်ဂါဟစ်ခါနဲ့သွေးမြေကြာပြီးတော့နေရတဲ့ဘဝတဲ့တဲ့အဲ့ဒီလိုဘဝရဲ့ဒုက္ခတွေနဲ့ရှင်မဲ့ဆိုရင်တစ်နေ့လှန်ချေ300နှစ်ပေါင်း100ဆိုတာခြေသားတို့နည်းသေးတယ်တဲ့အဲ့ဒီတုတ်တန်ကိုသူကသူ့အမေဖေကိုပြန်ဟောပြအမေတို့အဖေတို့တဲ့ဟောဒီတန်တရာကြီးတဲ့မှာတော့သွားရအောင်မယ်ဆိုရင် သမီးတို့ရဲ့ရရမဲ့ဆင်းရဲဒုက္ခတွေကတနေ့လှန်ချက်300နှစ်ပေါင်းတရားထိုးခံရတာတဲ့သာလိအောင်မယ်နိဗ္ဗာန်ဆိုတဲ့မြင့်မြတ်တဲ့ချမ်းသာကြီးမအိုမနာမတရားကြီးရှိပါရဲ့တန်းနဲ့အဲ့ဒီနိဗ္ဗာန်ကိုရအောင်မလုပ်ဖ ೇನೆ ကာမဂုဏ်အာယုံစည်းစိမ်နေနဲ့ပျော်ပါပြီးတော့နေလိုက်မယ်ဆိုရင်တော့ နောက်ထပ်အဲ့ဒီလိုဒုက္ခတွေရောက်ရအောင်မယ်အမေတို့အဖေတို့တဲ့ဒါကြောင့်မို့မျက်ရည်လည်းမကြကြပါနဲ့ဒီတန်တရာဝစီယာကြီးဒုက္ခကိုလည်းဆက်ပြီးတော့မနစ်မွန်းပါစေနဲ့အမေတို့အဖေတို့ကိုတဲ့အဲ့ဒီလိုဘဝတွေဒုက္ခတွေရနေတာကြီးကိုတမိအနေနဲ့မကြည့်ခြင်းမူတမိလည်းဘဝတန်တရာတွေကိုဆက်မသွားခြင်းမူဒါကြောင့်မို့အမေတို့အဖေတို့တမိကိုခွင့်ပြုပါဘဝတန်တရာဆိုတာ အခုလောလူဘဝရောက်ဖို့သာသာသနာနဲ့တွေ့ဖို့ဆိုတာလဲအင်မတန်မှအခဲရင်ပါတယ်ဆိုပြီးတော့နောက်ထပ်လက်ကမ်းကြီးဥပမာနဲ့ထပ်ပြန်ဟောတယ်သဘောတော်ကြီးတတုံးကိုတခါတဲ့ပင်လယ်ကြီးသမုဒ္ဒရာကြီးထဲမှာမျောလိုက်မယ်နော်သဘောတော်ကအပေါက်ကလည်းတစ်ပေါက်ရှိတဲ့သဘောတော်အဲ့ဒီသဘောတော်ကိုပင်လယ်သမုဒ္ဒရာထဲမျောလိုက်တဲ့အခါကျတော့အဲ့ဒီသဘောတော်ကြီးကလည်းမျောခြင်းဟာမျောနေမယ် လိတ်ကန်းကြီးတကောင်ကလည်းပဲသူကလည်းနှစ်ပေါင်း100မှရေပေါ်မှာတစ်ခါပေါ်တယ်သူကလည်းသွားခြင်းအားသွားနေမယ်အဲ့ဒီလိုလိတ်ကန်းကြီးကနှစ်ပေါင်း100မှတစ်ခါပေါ်လိုက်သဘောတုံးကလည်းမျောခြင်းအားမျောလိုက်အဲ့ဒီသဘောတုံးရဲ့အပေါက်နဲ့လိတ်ကန်းရဲ့ခေါင်းနဲ့စွန်မီဘောကလွယ်သေးတယ်ဟောဒီလိုလူဘဝကြီးကိုရဖို့ဆိုတာ အမေတို့အဖေတို့အဲ့ဒီထက်ပိုတောင်ခဲရင်ပါတယ်ဒါမြတ်စွာဘုရားအဲ့လိုဟောထားခဲ့တာပါတဲ့ ဘာကြောင့်လဲဆိုတော့ဥစဉ်တော်ဒကာဒကမတွေကြည်တလိဆံဘဝမှာ ကုသိုလ်လုပ်ခွင့်အင်မတန်နှဲသွားပြီအ ਨੇ ပါလေးပဲရှိတယ်နော်ဥပမာဆိုလို့ရှိရင်ဒါဖះရှင်ကိုတော်မြတ်ကြီးကိုဟိုဆင်းတို့မြောက်တို့ဒါဟိုပြုစုပြီးတော့ကုသိုလ်ရပြီးတော့ဒါနတ်ပြည်တက်သွားကြတယ်ဖះရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်တွင်မှာတွေ့ကြုံပြီးတော့ကုသိုလ်ကောင်းမှုလေးကို ပြိုပြီးတော့သွားရတဲ့ပုံကောကအနှဲငယ်လေးပဲရှိတယ်။ကြံတဲ့တလိဆန်တွေဟာတကောင်နဲ့တကောင်တမယ်တိုက်မယ်ခိုက်မယ်စားမယ်ကိုယ့်ထက်အားသေးတဲ့ပုံကောကိုအားကြီးတဲ့ပုံကောကဘလို့တတ်ရမလဲဘလို့ဖြတ်ရမလဲဘလို့စားရမလဲဆိုတာအဲ့ဒီစိတ်တွေပဲရှိတယ်အဖေတို့အမေတို့တဲ့နော်ဒါကြောင့်မို့အဲ့ဒီလိုတကောင်နဲ့တကောင်တတ်ဖြာပြီးတော့နေရတဲ့ဘဝအဲ့ဒီလိုငရဲမှာဆိုရင်လည်းအိုးအော်ကဟစ်ခါနဲ့နော်တခါတည်း ဝါကြည်တောက်ထဲမှာနှမ်းနေအပြစ်ထည့်ထားသလိုပဲတဲ့မဟာအဝီစီငရဲမှာခံစားနေရတဲ့ငရဲသူငရဲသားဆိုပြုတ်သိမ့်ညက်နေတာအဲ့ဒီတည်းမှာကဲပါအောင်ယူပါအောင်ဒသာစားနဲ့အော်ကြဟစ်ကြပြေးကြလွှားကြနဲ့နေရတဲ့ဘဝအဲ့ဒီလိုငရဲဘုံတွေရောက်နေတဲ့ပုံကိုယ်တွေကဘယ်လိုလောက်ပြီးတော့ကုသိုလ်စိတ်ကိုပြန်ဖြစ်နိုင်မှာလဲ ကုသိုလ်စိတ်မဖြစ်နိုင်တဲ့အခါကျတော့လူဘဝပြန်ရောက်ဖို့မလွယ်ဘူးတဲ့ငရက်ကလွတ်သွားရင်တလိษံပုံလေးဖြစ်တယ်ပိဋ္ဌာပုံလေးဖြစ်တယ်ငတ်ပြဆင်းရဲနေတော့သူများတွေကိုပြန်စားတော့ပြီးတော့သေတယ်ပြန်ပြီးအပဲပြန်ဆင်းတယ်ဟောတလိษံဘဝပိဋ္ဌာဘဝငရက်ဘဝတွေရပြီးတော့လူဘဝကိုပြန်ရဖို့ဆိုတာအင်မတန်မှခက်ခဲပါတယ်တဲ့အဲ့ဒါကြောင့်မို့အဲ့ဒီလိုခက်ခဲတဲ့ဘဝတွေကိုရနေတဲ့ အချိန်ကာလမှာဥစဉ်တော်တရားတော်မတို့တွေအခုလူဘွားကြီးကိုရတာသာသနာတော်ကြီးနဲ့တွေ့နေတာအင်မတန်မှကံကောင်းတာတဲ့သာသနာတော်ကိုထောက်ပံ့ခွင့်လည်းရတယ်စောင့်ရှောက်ခွင့်လည်းရတယ်ကိုကျင့်သီလတွေစောင့်တည်ခွင့်လည်းရတယ်တမထဝိပဿနာတရားတွေကို ဟောနိုင်ပြောနိုင်ပြသနိုင်တဲ့ဆရာတော်တမတော်တွေလည်းအခုခေတ်မှာမြောင်များစွာရှိတယ်အခုခေတ်မှာလည်းကြည်သာဆရာတော်တွေမြောင်များစွာရှိတယ် ကြိုက်တဲ့နီးနဲ့ပြဘယ်ဆရာတော်မှမကက်ရဲ့ဘယ်နီးနဲ့ပဲပြပြမောကုတ်မာစီလဲတွေစွန်လွန်တဲ့ရင်နော်ဘယ်နီးတွေနဲ့ပဲပြပြသူ နှစ်သက်ရသူပြလိုက်မယ်ကိုနှစ်သက်တဲ့တရားကို လိုက်ပြီးတော့နာယူပါကျင့်သုံးပါပွားများပါအထုတ်ပါအဲ့ဒါဓမ္မအလင်းရောင်တွေကို ပေးနေတဲ့ပုံကိုယ်တွေနော် ပညာစီမီအလင်းရောင်ကိုပေးနေတဲ့သူတော်စင်တွေရဲ့အပေါ်မှာချက်သားရာဟုလာမင်းမပြမနဲ့ဟောရသော်ဖျားနော်ချက်သားရာဟုလာတဲ့မင်းကိုအတိညာနဲ့ရအောင်ပေးနေတဲ့သူတော်စင်တွေရှိတယ်ပညာရှိတယ်ရှိတယ်အဲ့ဒီသူတော်စင်တွေပညာရှိတဲ့ကချက်သားမင်းကိုပညာဆိုတဲ့အလင်းရောင်ကြီးတွေပေးနေတာနော်တဲ့ပေးနေတဲ့အဲ့ဒီပုံကိုယ်တွေကိုသွားပြီးတော့မင်း သူတို့နဲ့ပေါင်းဖော်ရင်းနဲ့ရင်းနှီးလာတဲ့အခါကျတော့အထင်သေးတာလည်းမလုံနဲ့နော်တဲ့အာဒီဘုန်းကြီးငါနဲ့ပေါင်းလာပြီဆိုပြီးတော့သူ့ဘောမှာအထင်သေးတာလည်းမလုံနဲ့အမြင်သေးတာလည်းမလုံနဲ့သူ့ဘောမှာသွားပြီးတော့မယုံမသေးလည်းမလုံစမ်းပါနဲ့ပညာတဆောင်စီမီရောင်တွေကိုကိုကိုပေးနေတာတဲ့ကိုရဲ့ဘဝတန်တရာထွက်လန်းတွေကိုရအောင်ပေးနေတာတမထအကျင့်တွေဝိပဿနာအကျင့်တွေကို တလုံးတဘာဒမြကိုကိုရအောင်ပေးနေတဲ့ပုံကိုယ်တွေကိုကျေးဇူးရှင်လို့တတ်မှတ်စမ်းပါရောက်မို့အခုလည်းပဲဘယ်ဆရာတော်ဖြစ်ဖြစ်ဘယ်လိုနေတွေနဲ့ပဲပြပြမိမိနဲ့နှစ်သက်ရင်ကျင့်သုံးလိုက်ပါနာယူလိုက်ပါအော်ဒီနည်းနဲ့တော့ငါတော့မကြိုက်ဘူးဆိုရင်နောက်တနည်းနဲ့လောက်ကြည့်ပေါ့ဟုတ်တယ်မို့လားအားလုံးကမြတ်စွာဘုရားရဲ့တရားတော်တွေကြီးပဲမြတ်စွာဘုရားရဲ့တရားကိုကြော်လွန်ပြီးဘယ်ပုဂ္ဂိုလ်မှဟောလို့မရဘူး ဦးဇင်းတော်ခုတရားဟောတယ်မြတ်စွာဘုရားတရားကိုပဲပြန်ဟောပေးနေရတာနော်မြတ်စွာဘုရားရဲ့ကိုယ်တော်မြတ်စွာဘုရားဟောတော်မူခဲ့တဲ့တောက်တန်တဲ့ဒေသနာတွေကိုအခုဟောဒီသူ့မေတာဆိုတဲ့အမျိုးသမီးလေးကအဖေမေကိုဘာပြန်ဟောလဲဖျားဟောတော်မူခဲ့တဲ့ဒီတရားတွေကိုပြန်ဟောပြနေတာဦးစင်းကလည်းတရားဓမ္မတွေကိုတခါပြန်ပြီးတော့အော်ဘဝကြီးဆိုတာဒီလိုယွန်စရာတွေဆက်ဆုပ်စရာတွေနဲ့အတုပါကြီးတွေနဲ့ဖြစ်နေတဲ့ခန္ဓာ ဒီကာမဂုဏ်အာယုန်တွေတင့်တယ်ရောင်ရက်ပြီးတော့ဒီဟာတွေနဲ့ပျော်ပါနေုံနဲ့မပြီးဘူးတနေ့ကျတော့အပေပုံတွေကြာသွားမှာဆိုလို့ဒီခန္ဓာရဲ့အပြစ်တွေမြင်ပြီးတော့ဥဒဏ်တော်တရားဓမ္မတွေဒီတန်တရာကြီးကယုံတယ်ခြင်းလုံးလို့ဒီနေ့ဒီတရားဟောပေးရတာအဲ့တော့ဥစဉ်တော်ဟောတယ်ဆိုတာလည်းမြတ်စွာဘုရားရဲ့တရားကိုဟောတာဆရာတော်တွေတမတော်တွေလာပြီးတော့ဟောတဲ့အခါကျတော့လည်းမြတ်စွာဘုရားရဲ့တရားကိုဟောတာအဲ့ဒီဟောတော်မူတဲ့ပေးတော်မူတဲ့ဆရာတော်တွေတမတော်တွေအကုန်လုံးဒီငါတို့ရဲ့အတွက် ပညာတဆောင်စီမီအောင်တွေကိုထွန်ကြီးပေးနေတဲ့ပုံကိုယ်တွေပဲလို့ကျေးဇူးတရားတွေကို သိပြီးတော့ကျေးဇူးဆက်ပါနော်တရားတော်တွေကိုလည်းများများနာယူပါများများနာယူရင်များများဘုသူတ္တရအာဟိုဆရာမဒီဆရာမအစွဲမထားနဲ့နော်အစွဲမထားနဲ့တရားတော်တွေကိုအကုန်နာယူပါမိုးကုန်လည်းနာမာစီလည်းနာဆွန်လွန်လည်းနာသိအင်းလည်းနာလာသမျှဟောသမျှဆရာတော်တွေအတရားတွေကိုနာယူပါတပားနဲ့တပားပေးပုံချင်းပြပုံချင်းကြွာချသွားလိမ့်မယ်အဲ့ဒီတော့ ဒီတစ်ပါးပြတာကိုနားမလဲရင်နောက်တစ်ပါးနဲ့ကျတော့ကိုကနားလဲသွားတာရှိတယ်ပါရမီကလည်းလာသေးတယ်လေဟုတ်တယ်မို့လားပရိသေသားကိုရှင်သာတိပုတ္တရာဝါရင်သုံးလလုံးအတုပကမ္မထံပေးတာတရားမရဘူးမြတ်စွာဘုရားနဲ့ကြမှာတရားရတယ်အရှင်အာနန္ဒမထေရမြတ်ကြီးကမြတ်စွာဘုရားရဲ့နောက်ကျောမှာလိုက်နေပေမဲ့မြတ်စွာဘုရားတရားဟောလို့သောတာပန်တည်တာမဟုတ်ဘူးအရှင်ပုံနာဟောလို့တည်တာဟော ပါရမီဆိုတာသူ့ဆရာနဲ့သူ့ပုံကိုယ်နဲ့သူလာတာလေဟုတ်တယ်မဟုတ်လားနော်အဲ့ဒါကြောင့်မို့ကိုကဘလို့ပုံကိုယ်နဲ့ဘလို့တရားရမယ်ဆိုတာမသိဘူးဒါကြောင့်မို့အခုလောလူဘွားကြီးမှာယာတော်ရခဲ့သာသနာတော်နဲ့လဲကြုံတဲ့အခါမှာဦးဇင်းတို့ဒကာတော်မတွေအာရပါရကြီးဒါနတွေကိုလည်းပြုကြသမ်းမှာသီလတွေကိုလည်းစောင့်တည်ကြသမ်းမှာတရားဘာဝနာတွေကိုလည်းနော်ဩမတရားဖို့တရားမရောက်တော့မှအခုပြောတဲ့သင်္ခါရုပ္ပခဉာဏ်လောက်ထိစိုက်တဲ့ဘဝမျိုးတွေရောက်အောင်ကိုကိုကိုတနေ့တနေ့ကြိုးစား ငါတရားတွေမမြင်သေးဘူးဘာကြောင့်လဲဘာကြောင့်မမြင်တာတမာတိမရှိလို့အဲ့တမာတိရှိအောင်လုပ်အော်သီလတွေပြည့်စုံအောင်စောင့်တည်အောင်တနေ့တနေ့ငါးပါးသီလကိုစောင့်တည်ပါတနေ့တနေ့တမာတိတွေကိုတိုးပေါ်အောင်လုပ်ပါတနေ့တနေ့ပညာတွေတိုးတက်လာပြီးတော့အဲ့ဒီလိုသမထဝိပဿနာတွေအဆင့်စဉ်နဲ့ခန္ဓာရဲ့အပြက်တွေမြင်လာမယ်အမုံတွေမြင်လာမယ်အမွှားတွေမြင်လာမယ် ဒီခန္ဓာကိုယ်ရဲ့ဒုက္ခတွေမြင်လာမယ်အနိစ္စရဲ့လက္ခဏာကိုမြင်ရင်အတ္တမိမာနဆိုတဲ့ငါဆိုတဲ့မန်ကြီးတွေပယ်ရှားနိုင်တယ်ဒါတည်ငါပယ်တာပေါ့နော်မမြဲတဲ့အနိစ္စတွေကိုမြင်လို့နော်အဲ့ဒီမမြဲတဲ့အနိစ္စတွေကိုအမြဲမပြတ်ဆင်ញင်နေရင်ပွားများနေရင်အထုတ်နေရင်ငါဆိုတဲ့မန်တွေကိုဖယ်ရှားနိုင်တယ်ဒုက္ခတရားတွေကိုအမြဲမပြတ်ဆင်ញင်သုံးသပ်နေရင်နော် ဒိဋ္ဌိကိုပယ်ရှားနိုင်တယ်ဒုက္ခကိုမြင်လို့เนาะယူမှားတဲ့ဒိဋ္ဌိကြီးတွေပယ်နိုင်တယ်သမှုရိယသစ္စာเนาะတဏှာလောဘကိုပယ်နိုင်တယ်ငါကိုငါဟာငါဥစ္စာလို့ယူထားတဲ့အဲ့ဒီဒိဋ္ဌိကြီးတွေเนาะပယ်နိုင်အောင်လို့ဒုက္ခသစ္စာကိုပွားများလိုက်စမ်းမှာဘာတစ်ခုမှအနှစ်သာရမရှိတဲ့အနတ္တလက္ခဏာတွေကိုဆင်ញင်ရင်အတ္တပျောက်သွားလိမ့်မယ်တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ဆိုတဲ့ပပင်စတရား၃ပါးအဲ့တရား၃ပါးကိုပပင်စ တန်တရာကြီးကို ချက်ထွင်တတ်သောတရားတန်တရာကြီးကို ရှည်သေးအောင်လောက်တတ်တဲ့တရားကိုပပင်စတရားလို့ခေါ်ပါတယ်တဲ့နော်ဒါကြောင့်မို့အဲ့ဒီပပင်စတရားတွေကိုညီကုံချုပ်ပြီးတော့တန်တရာဝစီယံဒုက္ခကလွတ်အောင်လို့ဒီလိုသာသနာတော်နဲ့ကြုံုံကြုံကြိုက်မှာတရားတော်တွေကိုကြိုးစားလိုက်ကြသမှာပွားများလိုက်ကြသမှာကိလေသာအာယုံကမဂုဏ်တွေကိုခံစားပြီးတော့နေတဲ့ဘဝနဲ့ ဘာလို့တော့မှာတော့တဲ့ဖះသာသနာတော်ကြီးနဲ့ဂျုံတဲ့အချိန်မှာရှင်မယမီဘုရားရဲ့စီသိမ့်နေချမ်းသာတယ်ဆိုတာလဲရေဘွက်ဗမာတခဏသားပဲဟောဒီခန္ဓာကိုယ်ကြီးကလည်းတကယ်တမ်းကျတော့ဘာနှစ်သာရမှမရှိပါဘူးရေမြုပ်ဆိုင်ကြီးနဲ့လည်းတူပါတယ်တဲ့နော်အဖေတော်မေတော်တဲ့ပင်လယ်ထဲမှာမျောလာတဲ့ရေမြုပ်ဆိုင်ကြီးကကြည်ရတော့ကတော့အပုံကြီးပဲတဲ့ သွားပြီးတော့ကင်ကြည့်တော့ဘာတစ်ခုမှအနှစ်သာရမရှိသလိုဟောဒီခန္ဓာကြီးကလည်းဘာတစ်ခုမှအနှစ်သာရမရှိပါဘူးတဲ့ဒါကြောင့်မို့ဒီယုတ်တရားတွေနန္တရားတွေဟာအကုန်လုံးဖြစ်ချင်းပြက်ချင်းသဘောတွေပဲရှိတဲ့ခန္ဓာကြီးတွေပါဖေတို့အမေတို့ရဲ့ဟောဒီခန္ဓာကိုယ်ကြီးတွေဟာဘာမှလည်းအနှစ်သာရမရှိတဲ့ခန္ဓာကိုယ်ဘာတစ်ခုမှလည်းအတုံးမကြတဲ့ငါပြောတော့လောက်တော့မှအတုံးမကြတဲ့ခန္ဓာကိုယ် ဒီခန္ဓာကိုယ်ရေဟာအကြောင်းပြုပြီးတော့လောဘတွေဖြစ်ရတယ်ဒေါသတွေဖြစ်ရတယ်မောဟတွေဖြစ်ရတယ်အဲ့ဒီကနေမှတန်တရာယူအိုလိုမဆုံးနာလိုမဆုံးသေလိုမဆုံးဆိုတဲ့ဘဝတွေကိုတမိတော့ဆက်ပြီးတော့မကျင်လည်ခြင်းတော့ပါဘူးအဖေတို့အမေတို့ဒါကြောင့်မို့အနိကာရတသရောသားနဲ့အဖေတို့အမေတို့တမိကိုဘိက္ခုနီမှာအဖြစ်ကိုပဲခွင့်ပြုပါတော့ဆိုပြီးတော့တရားအဟောကောင်းတော့အနိကာရတသရောသားက သူ့ရဲ့ခမဲတော်ကြီးပဲလှဲပြီးလက်ဥချီပြီးတော့အရှင်မင်းကြီးတဲ့အရှင်မင်းကြီးရဲ့အသမီးကိုကြောင်းတော်တာပို့လိုက်ပါတော့တဲ့เนาะတရားအဟောကောင်းလို့တခါလေကြောင်းပို့ခံလိုက်ရတာเนาะအဲ့ဒါနဲ့ကြောင်းတော်တာပို့လိုက်ပါတော့တဲ့เนาะဒါလောက်တရားတွေလိတ်ဟောနေပါတော့เนาะရတော့မှာမဟုတ်တော့လူလဲလူဘဝမှာလည်းနေတော့မှာမဟုတ်တော့ဘူးဆိုတော့ အနိကာရဒသရောသားကအဲ့ဒီလို ခွင့်ပြုလိုက်ပြီဆိုတော့သူ့ရဲ့အမေဖေတွေကလည်းကဲသမီးစိတ်ချမ်းသာသလိုဒါစီစဉ်မှာတော့သမီးရဲ့လူဘဝကြီးမှာသမီးမနေခြင်းမူမပြောတော့ဘူးဆိုတော့သမီးလောကရန်နဲ့ယဉ်ဆိုင်ပြီးတော့ယဟန်ဘဝဗိက္ခုနီမှာဘဝနယ်ပဲဒါသမီးဘဝကိုဏီကုန်းချုပ်ပါတော့ဆိုပြီးတော့အဲ့ဒီမှာတခါတည်းထန်းတင်နေနဲ့ထန်းပြီးတော့ဗိက္ခုနီမှာအကြောင်းပို့အသက်က ငယ်သေးတယ်တဲ့နော်အသက်ကငယ်သေးတယ်အဲ့ဒီရွယ်လေးမှာဖြစ်နေတော့ဟောတခါတည်းဘိက္ခုနီမှာလှုပ်လို့မရဘူးအသက်20မှာဟိုကဘိက္ခုနီမှာယဟန်ဖြစ်ကိုခံယူရမယ်ဆိုတော့တိတ်ခမန်မဘဝနဲ့နေတယ်အဲ့ဒီမှာနှစ်နှစ်အတွင်းမှာပဲတိတ်ခမန်ဆိုတာတာမနေရီမလို့ခေါ်တာပေါ့နော်ကိုရင်မှာပဲနော်ကိုရင်အမျိုးသမီးပေါ့အဲ့ဒါလို့တာမနေရီမဘဝနဲ့တရားတွေကိုဆင်ញင်ပွားများအားထုတ်လိုက်တာနှစ်နှစ်အတွင်းမှာပဲဆလဘိညာယဟန္တာမာကြီးဖြစ်သွားတယ် เนาะအဲ့ဒီလိုသူ့ရဲ့ဘဝကိုနေကုန်ချုပ်သွားပြီတဲ့အိုခြင်းနဲ့ဆုံးပြီနာခြင်းနဲ့ဆုံးပြီသေခြင်းနဲ့ဆုံးပြီဒါကြောင့်ယနေ့သူမေတာထေရီမရဲ့ဘဝနဲ့ဓမ္မကိုနာယူပြီးတော့ဥဇင်းတို့တရားတော်မှာအပေါင်းတော်ကောင်းတို့တွေကလည်းပဲဒီခန္ဓာကိုယ်ကြီးကိုယွန်အောင်မုံအောင်ဆက်ဆုပ်အောင်ရှုကြပါဒီခန္ဓာကိုယ်ကြီးကိုမယွန်သေးသမျှမမုံသေးသမျှ ဒီခန္ဓာကိုယ်ကိုအကောင်မြင်နေသေးသမျှဦးဇင်းတို့တရားတော်မတွေဟာဒီတန်တရာကမလွတ်နိုင်ဘူးတဲ့။ဘာကြောင့်လဲခန္ဓာကိုယ်ကို ခင်မင်းနေလို့ခန္ဓာကိုယ်ကို တွေ့တာနေလို့ခန္ဓာကိုယ်ကိုတက်မဲ့နေလို့ဟောဒီခန္ဓာကိုယ်ကိုတက်မဲ့နေသေးသမျှတွေ့တာနေသေးသမျှဟောဒီခန္ဓာကိုယ်ကိုလောကျင်နေသေးသမျှနိဗ္ဗာန်နဲ့အဝေးကြီးပါတဲ့။ဒါကြောင့်မို့ပါလို့ရမှာလဲဟောဒီခန္ဓာရဲ့အပြစ်တွေကိုမြင်အောင်နေတိုင်းကြည့်ပါ။စားရတာလဲဒုက္ခ သွားရတာလဲဒုက္ခနေရဒုက္ခရိုရဒုက္ခပေါက်ရဒုက္ခအော်စီးစိမ်နေချာရတာလဲဒုက္ခအော်စားရဒုက္ခနေရဒုက္ခတနေ့တနေ့ဒီခန္ဓာဒုက္ခကြီးငါဖြေရှင်းနေရတာပါလားဒီခန္ဓာဒုက္ခကြီးဟာအင်မတန်ကြီးမလာပါလားဒီခန္ဓာကိုဒုက္ခကြီးဟာငါတို့ຢာတိုင်းຢာတိုင်းဘဝတိုင်းဘဝတိုင်းမှာဒီခန္ဓာကိုရဲ့အလိုကိုလိုက်နေရတယ်ဒီခန္ဓာကိုဖြစ်နေရတယ်နော်ကြာကြာရတော့ ညောင်းလာတော့ထိုင်ပြရတယ်ကြာကြာထိုင်မြန်တော့ကြာတခါပြန်ပြီးတော့လှဲပေးရပြန်နဲ့ကြွပေးလိုက်ရမပေးလဲလှဲပေးလိုက်ရဩဒီခန္ဓာကိုယ်ယိုကျွေးဖို့အတွက်ရှာရမွေးဖို့အတွက်ရှာရမစားခြင်းလဲသွားပြီးတော့ထပြီးတော့ဟိုချက်ရတာပြုတ်ရတာတွေကလည်းလှုပ်ရတယ်ဘာလို့လဲကြာကြာမစားရင်ခန္ဓာကိုယ်ကြီးကသေသွားမှာမို့ဒီခန္ဓာကိုယ်ကြီးကမစားရလဲနှိမ့်ဆက်တယ်မူရာတစ်မျိုးဝေရာတစ်မျိုးအော်ရာတစ်မျိုးအာနာတစ်မျိုး အမျိုးမျိုးသောနှိမ့်ဆက်နေတဲ့ဒီခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုနေတိုင်းမြင်အောင်ကြည့်ပါ။အော်ဒီခန္ဓာကိုယ်ကြီးကပူတလဲအဲတလဲထုံတလဲကျင်တလဲအမျိုးမျိုးဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့အနှိမ့်စာရဲ့သဘောတွေပါလား။အမျက်မပြတ်တတ်လည်းသာဖြစ်ပြနေတဲ့ဒုက္ခရဲ့သဘောတွေပါလား။အစိုးမရတဲ့အနတ္တရဲ့သဘောတွေပါလားလို့ခန္ဓာရဲ့အနေစာရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တလက္ခဏာဆိုတဲ့အဲ့ဒီလက္ခဏာရဲ့သုံးပါးကိုညာနဲ့မြင်ဒီခန္ဓာကိုယ်ရဲ့အပြစ်တွေကိုကြည့် အော်ဘလောက်ကြွယ်ကြွယ်ဘလောက်မွဲ့မွဲ့ဒီခန္ဓာကိုယ်ကယောသမျှထွက်သမျှတွေဒီဘာတစ်ခုမှအကောင်းတာလည်းမရှိတဲ့အတုပရဲ့လက္ခဏာတွေမမြတ်တဲ့အနိစ္စရဲ့လက္ခဏာတွေအဲ့ဒီအတုပလက္ခဏာနဲ့တက်ကွာ32ခုထာတာခန္ဓာကိုယ်ရဲ့ယွံပွဲတယ်ဆက်ဆုပ်ပွဲတယ်အနိစ္စတင်ညာဒုက္ခတင်ညာအနတ္တတင်ညာဆိုတဲ့အဲ့ဒီတင်ညာတရားတွေကိုဆင်းရဲပွားများအထုတ်ပြီးတော့နေလိုက်မယ်ဒီခန္ဓာကိုယ်ကြီးဟာအပြစ်တွေအနာတွေအစာတွေအကုန်ကြိတ်ပြီးတော့အနာတွေလို့ယောဂါတွေလို့ ယောဂရှိနေတဲ့ပုဂ္ဂိုလ်အနာတွေပြီးတဇောဇောနာဖြစ်နေသလိုပဲဒီခန္ဓာကိုယ်ကြီးကလည်းအော်ဒီလိုပဲဘာမှနှစ်သာရမရှိတာတွေပါလားလို့အနှစ်သာရမရှိတဲ့တရားတွေကိုမြင်တရားတွေကိုသိပြီးတော့ဒီခန္ဓာကိုယ်ကြီးကိုနေမယ်ဆိုရင် သာသနာတော်ကြီးနဲ့တွေ့ရကြုံနှပ်ပါပြီလူဖြစ်ရကြုံနှပ်ပါပြီဒါကြောင့်ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာအပေါင်းသူတော်ကောင်းကြီးများ ကိုယ်တိုင်ကိုကြထောထွေသိရသောအိုခြင်းကင်းရာနာခြင်းကင်းရာသေခြင်းကင်းရာစောရရခြင်းပူဆွဲရခြင်းငိုကြွေရခြင်းဆိုတဲ့မိသရဝါတွေကင်းရာချုပ်ရာငိမ့်ရာသိရာဖြစ်တဲ့အသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောင်ပြုလွယ်နိုင်ကြပါစေကုန်တော်တည်းသာတိသာတိ Tadu Vapya.